ဒီနေ့2020ခုနှစ်စက်တင်ဘာလ20ရက်နေ့တနင်္ဂနွေနေ့ညနေ9နာရီထေရဝါဒဓမ္မထေရဝါဒဓမ္မကမ္မဋ္ဌာန်းလမ်းစဉ်ပိုင်း55ဟုတ်ဘုရားတို့ရှင်ဘက်ကသရုဒရကကမ္မဋ္ဌာန်း၄ပါးကဘုရားနှုတ်တိကိုပြောတယ်မနေ့ကလည်းဒါပြောတယ်ပေါ့အဲ့ဒီနေ့ကျတော့ဘုရားကုံနဲ့ပတ်သက်ပွားများခြင်းအကျိုးတွေပြောပါမယ်ဒီမှာကုံတော်ပွားများခြင်းအကျိုးဆို အကျိုးတွေကဘုန်းကြီးတို့ပါဠိတော်ကဖရာဟောထားတဲ့အကျိုးတွေရှိပါတယ်ပြီးတော့ထက္ကရာတွေဖွင့်ထားတဲ့အကျိုးတွေရှိပါတယ်အဲ့ဒါတွေကိုဘုန်းကြီးဒီနေ့ပြည့်ပြည့်စုံစုံပြောဖို့ရည်ရွယ်ထားပါပထမဆုံးဘုရားရှင်ကိုယ်တိုင်ဟောထားတဲ့ဂုဏ်တော်အကျိုးတွေကိုစပြောပါမယ်ဘုန်းကြီးတို့ဒီဘုရားဂုဏ်တော်မှတ်စုတွေအဆုံးပိုင်းမှာတွေ့လိုက်မယ်ဘုရားဂုဏ်တော်ပွားများချိုးချိုးဆိုခုကြည့်ရတာလေးကြည့်လိုက်ပါနော် ဘုံတော်6ပါးရဲ့အောက်ပထမဆုံးအင်္ဂုတ္တပါဠိတော်ပထမအုပ်မှာပါတယ်ပထမဥသာမဏ32မှာပါတယ်ပေါ့အဲဒီမှာဘုရားကုံတော်ပွားများခြင်းအကျိုးလေးစပြောပါဘုရားကုံတော်တွေကို စနစ်ကြပွားနေရင်တန်တရားကိုဆင်းရဲအမှန်စင်စစ်ညီငွေခြင်းတန်တရားကိုဆင်းရဲနဲ့တတ်မြတ်မှုကင်းခြင်းဘုရားကုံတော်ပွားနေလို့မဆိတ်နဲ့အာလေး ဘုရားကုံတော်လေးပဲစိတ်ကကတ်သွားပြီဆိုရင်ဉာဏ်နဲ့ဆင်းရဲဒုက္ခတွေမလို့ခြင်းတော့ဘူးပေါ့ဗျာအဲ့ဒါမလို့ခြင်းတော့ညင်းငွေတယ်လို့ဆိုပါတယ်မလို့ခြင်းတော့ဒီဘောမှာတဏှိတက်မှုတွေမရှိတော့နော်ဒါအယုံသမီးအယုံ ဖြစ်စီအယုံဘုန်းကြီးတို့ဆိုကြောင်းကအယုံတွေဖြစ်စီအယုံတွေအလိုလိုတဏှိကင်းလာတာပဲအဲကြောင့်ကိုဘုရားကုံတော်ပွားတဲ့အခါကျစနစ်တကျပွားမယ်အာယုံနဲ့မတ်စိတ်ကြိုက်အောင်ပွားမယ် ညာသောအပြင်တော့ဘုန်းကြီးတို့ဒီဟိုမှာစနစ်တကျမပွားတိုင်းနေရင်ပရိစိတ်ကြတာများဒါလည်းဘုန်းကြီးလက်ခံနိုင်ပါတယ်စိတ်တဲ့ခါကြဒါကြောင့်ကလေးတွေဘုန်းကြီးကဗာမေးရလဲဆိုတော့ပရိစိတ်တဲ့ခါညာသောအပတ်ရည်တွေစိတ်ကြတော့ဘုန်းတော်ဘယ်နှပတ်ဘယ်နှပတ်အပတ်ယုံစိတ်အပတ်ရည်ပြီးအောင်စိတ်တာလားစိတ်ငြိမ်အောင်စိတ်တာလားဒီမျိုးပုံလေးနဲ့ဒီကဒီတော့ဘုရားကုံတော်ပါတယ်တမာရီလုပ်ငန်းပဲတမထလုပ်ငန်းပဲ တမာရီရအောင်လို့တမာရီရလာရင်စိတ်တည်ငြိမ်မှုရမယ်စိတ်တည်ငြိမ်မှုရရင်ဉာဏ်ကိစ္စတွေလိုလိုအောင်မြင်သွားတာပဲစိတ်တည်ငြိမ်မှုရလာ အမှန်တိုင်းသိလာတော့ဩခန္ဓာကိုယ်ရလာဆင်းရဲတာပဲဉာဏ်နဲ့ဟုတ်လားသာသမီပစ္စည်းအာယုန်တွေကြောင်းကအာယုန်တွေဒါတွေလည်းကိုယ်ဒုက္ခပေးတာပဲအဲ့ဒီလိုသိလာအဲ့လိုတမာရီရအောင်ပွားတယ်အချို့ကြတော့ပရိပတ်ရပြီးဖို့ပဲ ရှေကူတာမြဲမြဲမြဲမြဲဆွဲချလိုက်တော့ပရိပတ်ရတာပြည့်သွားရှေကနည်းနည်းမှမငြိမ်ဘူးအဲ့တော့ဘာအကျိုးထူးမှမခံစားသလိုဖြစ်တယ်ဒါကြောင့်မို့ပရိစိတ်လို့ကစိတ်ပါစိတ်တဲ့ခါကျရင်တော့တမာရီရအောင်စိတ်စစ်ခြင်းပါလေဘုရားကုံတော်ပွားတွေကလည်းဒီလိုပဲဘုရားကုံတော်ပေါ်မှာစိတ်လေးကောက်အောင်လုပ်ရတယ်ကပ်လာရင်တမာရီရလာတမာရီရလာကုံတော်ဒီဆင်းရဲဒုက္ခတွေပေါ်မှာညှိငွေတာစိတ်ပြတ်တာတို့ ဒါမျိုးဖြစ်လာတယ်ပြီးတော့ကိုယ်စိတ်ထဲမှာမဆိတ်နာကတ်သွားຢာကတွေကလည်းလိုလိုຢာကထောတာမောမဖြစ်တော့ကင်းလာတယ်နော်တရင်ကခြုံငိမ့်တယ်လို့ပြောတာပေါ့နော်ဒါဆိုခြုံငိမ့်ခြင်းမဖြစ်ခြင်းပဲတရင်ကကအမြဲမပြမချုပ်ပါခဏခြုံငိမ့်တာပေါ့တမာရီရတဲ့ခိုက်တန်းလေးရသလောက်ငြိမ့်နေမှာဟိုဆင်းရဲတွေခြုံငိမ့်ရင်ဒါလည်းဆင်းရဲဒုက္ခတွေက တမာရီရရသလောက်တည်ရင်တည်သလောက်ချုပ်ငြိမ့်နေမယ်ကိလေသာတွေကလည်းတမာရီရသလောက်ကင်းနေမှာပေါ့ငြိမ့်နေပေါ့အဲ့ဒီပုံမှာမှမနေ့ကပြောခဲ့တယ်ဘုရားကုံတော်ပွားလို့ပိဋိပတ်တိလေးတွေဖြစ်လာတာရှိတယ်အဲ့ဒီပိဋိပတ်တိလေးပုံမှာအနေစာဒုက္ခနာတဆင်ញံပြီးဝိပဿနာကုနိုင်တယ်ဒါမှမဟုတ်ဒီပိဋိပတ်တိရမိယာတရားဖြစ်တဲ့ ယုံ nant တရားတွေပေါ်မှာအနေစာယုံ nant တရားဆိုသင်္ခါရတရားတွေပေါ့ဒီပေါ်မှာအနေစာဒုက္ခအနတ္တတင်ပြီးတော့ရှုနိုင်တယ်အဲ့ဒါကိုပြောထားမယ်နံပါတ်9သင်္ခါရတရားတွေကိုအနေစာစသည်ဖြင့်လက္ခဏာဤတင်ရအထူးသိခြင်းရှုမှတ်တာပါအဲ့လိုရှုမှတ်ရင်ရှုမှတ်ရင်ဗြဟ္မာယုံ nant သဘာဝတွေသိမယ်ဒုတိယရှေကသစ္စာလေးပါးသိတယ်ဆိုအကြောင်းကျိုးသဘာဝတွေသိတာပြောတာအကြောင်းကျိုးသဘာဝတွေသိနေဝိပဿနာဉာဏ်နဲ့စဉ်စစ်တဲ့ပေါ့မဲ့ညာဖုံညာ ရနိုင်တယ်။နေ့ကပြောရတဲ့ဘုန်းကြီးတို့ဖုဒ္ဒတွေမထေရီတို့ကြတော့မဉ္ဇဉ်၄ပါးလုံးရသွားရဟနာဖြစ်သွားရဟနာဖြစ်နိဗ္ဗာန်မျက်မှောက်ပြုသွားတော့ဒါပရမအင်္ဂုတ္တပါဠိတော်ပရမအုပ်မှာသာမဏေ32မှာပါပါတယ်။နောက်တစ်ချက်ကြတော့ဘုန်းကြီးတို့အင်္ဂုတ္တဒုတိယအင်္ဂုတ္တကအင်္ဂုတ္တပါဠိတော်က3အုပ်ရှိတယ်ဒုတိယအုပ်မှာကျ252 253မှာကျတော့သူကတစ်မျိုးပြောပါတယ် ဒါဘုရားဟောတွေကြည့်ရမယ်ဘုရားဂုဏ်တော်တွေခုနမတ်စိတ်နာအောင်နဲ့ဂုဏ်တော်လေးပေါ်မှာစိတ်ကကတ်တော့ပွားနိုင်မယ်ဆိုရင်စိတ်ထဲမှာထကြတောင်းညာယာကလိုချင်တဲ့လိုချင်တဲ့စိတ်တွေကိုယာကလို့ခေါ်တော့ပေါ့လောဘလို့ခေါ်တယ်ဒီတောင်းညာတဲ့စိတ်တွေထိန်းနိုင်လားနော်ဟိုကလိုချင်ဟိုကစားချင်နော်ယာကဆိုတာကဝိကိရိတာယာကနဲ့မကဘူးပေါ့ဗျာ စားချင်တဲ့စိတ်လိုချင်တဲ့စိတ်ဒါတွေမှန်သမျှယာကပဲလားဒေါ လောဘပဲအဲ့ဒီတောင်းညံ့တဲ့လောဘတောင်းညံ့တဲ့စိတ်ကိုလည်းထိမ့်သိမ့်နိုင်တယ်မဖြစ်တော့ဘူးဆိုထိမ့်သိမ့်နိုင်တာလုံးဝမဖြစ်တော့မဟုတ်ဒီမဆင်အောင်လေးကတ်နေတဲ့ခိုက်တာမှာတီးနေတော့ထိမ့်သိမ့်နိုင်တယ်ကောဒေါသလည်းထိမ့်သိမ့်တာပဲထိမ့်သိမ့်နိုင်တာပဲဒါကြောင့်ရှေးရှေးဆရာတို့ကြီးတွေမောဟလည်းထိမ့်သိမ့်နိုင်တာပဲရှေးဆရာတို့ကြီးကဒါလေးတွေကြည့်ပြီးငါးကြီးကိုတွင် လောဘဝင်ကဝင်လာလောဘနိုင်ရအောင် လောဘကင်းစင်ဘုရားရှင်ကိုငါသည် ကြည်ညိုပါသည်ကိုယ်စိတ်ထဲမှာလူကျင်မှုတွေတိတ်အာကြည်လိုက်ဘုရားကတော့ပွားတယ်ဘုရားကတော့ပွားတဲ့အခါကျတော့ဒီလူကျင်မှုစိတ်တွေထိမ့်သိမ့်တာထိမ့်သိမ့်တာဒီလူကျင်မှုစိတ်တွေငြိမ့်သွားတယ်ငါ့ကိုယ်တွင်လောဘဝင်ကဝင်လာလောဝင်လာလောဘအနိုင်ရအောင်လောဘကင်းစင်ဘုရားရှင်ကိုငါသည်ကြည်ညိုပါသည်နံပါတ်1ဒေါသ ထကြတောင်းညတဲ့စိတ်ကိုထိမ့်သိမ့်နိုင်တယ်နံပါတ်3ကမောဟထကြတောင်းညတဲ့စိတ်ကိုမဖြစ်တယ်ဆိုထိမ့်သိမ့်တာပါငါဤကိုယ်တွင်ဒေါသဝင်ကဝင်လာဒေါသအနိုင်ရအောင်ဒေါသကင်းစင်ဖရာရှင်ကိုငါသည်ကျင်ကြွားပါသည်တူတယောက်ပေါ်မတည်မကျင်တတ်တဲ့ကိုယ့်အကိုအလိုမကျတဲ့ဖရာကရှိမှသွားဖရာကုံတော်လေးပွားဖို့ဒေါသတွေငြိမ့်သွားနိုင်မယ်လောဘဒေါသဖြစ်ပြီးဆိုမောဟပါလာမယ် မောဟပါမသိလို့လောဘဖြစ်တာမသိလို့ဒေါသဖြစ်တာအဲဒီလိုဖြစ်လာရင်ခုနလိုဘုရားကုံတော်လေးပွားဘုရားကံပွားတာတော့ဘုရားရှင်အာယုံပြုလို့လွယ်တာပေါ့ဘယ်နေရာမှာဆိုပွားလို့ရပါတယ်အဲလိုပွားလာတဲ့အခါကျဂုံတော်မြောက်အာယုံပြုဖြောင့်မတ်တော်စိတ်ဖြစ်တယ်မစိတ်နဲ့ဘုရားကုံတော်ပါအဲ့ဒီတစ်ချက်တော်ကောင်းဒီမှာဂုံတော်မြောက်အာယုံပြုဖြောင့်မတ်တော်ဘုရားကုံတော်ကြက်ကြက်ပွားတဲ့ပုဂ္ဂိုလ်ကစိတ်ထားတွေဖြောင့်မတ်လာတယ်နော်နံပါတ်၄ နံပါတ်5ကျတော့ကိုရှင်အောက်ရောက်သွားပြီနံပါတ်5ကျတော့ဂုံတော်များရဲ့အ ਨੇ ကိုနော်မိတဲ့ဝမ်းမြောက်မှုဖြစ်တယ်ဒီဘုရားကုံတော်ပါတဲ့အခါကျအကုန်လုံးကြက်ထားတယ်အ ਨੇ ကိုလည်းအဓိပ္ပာယ်လည်းသိရနံပါတ်6ကပါဠိကိုမိပြီးဝမ်းမြောက်မှုဖြစ်တယ်နော်အပေါ်တင်လာကိုရှင်အောက်ရောက်သွားတယ်နံပါတ်6အောက်ကကိုပြောနေအောက်ကပိုက် ဂုံတော်ပါဠိဂုံတော်များ၏ပါဠိကိုမိဝမ်းမြောက်မှုဖြစ်ခြင်းအဲတော့ဘုရားဂုံတော်ပါတဲ့အခါကျတော့ဘုရားဂုံတော်မနေ့ကဘုန်းကြီးတို့တကြောင်မို့တစ်ခုချင်းအတိဘယ်လေးတွေပြောခဲ့တယ်နော်ဒီအတိဘယ်ကိုလည်းသိရမယ်ဒါဘုရားဂုံတော်များအ내ကိုမိဝမ်းမြောက်တယ်ဆိုသူ့ရဲ့ဂုံတော်ရဲ့အတိဘယ်လေးတွေသိရမယ်ဘုရားဂုံတော်ပါဠိလေးလည်းရအောင်ကြည့်ရတယ်ကြက်ပြီးပွားတယ်ပါဠိရောအတိဘယ်ကိုသိပြီးပွားရင်အဲ့ဒီအရာလေးတွေအာယုံပြီးဝမ်းမြောက်ဝမ်းသာဖြစ်တော့ ဒီအရိယတာမန်ဝမ်းမြောက်မှုမဟုတ်ဘူးဗျတရားနဲ့ဆက်တဲ့ဝမ်းမြောက်မှုမျိုးလို့ဆိုရနော်အဲ့တော့ဝမ်းမြောက်ဝမ်းသာလေးဖြစ်လာရင်တော့နှစ်သက်မှုတွေဖြစ်လာမယ်နှစ်သက်မှုတွေဖြစ်လာကိုယ်လည်းငြိမ်ချမ်းလာမယ်စိတ်လည်းငြိမ်ချမ်းလာမယ်ငြိမ်ချမ်းလာတော့ငြိမ်ချမ်းတဲ့ခံစားမှုတွေဖြစ်တော့ငြိမ်ချမ်းနေပြီဆိုစိတ်ကတည်ကြည်လာတာတည်ကြည်လေငြိမ်ချမ်းလေဘာလို့လို့ဘာပြောပြောအဆင်ပြေတယ်အကုသိုလ်ကံတွေလည်းအဖြစ်နေလာတော့အကာအကွယ်ပေးနိုင်တယ် ဒါတော့ဘုရားရှင်ကိုယ်တိုင် ဟောထားတဲ့ဂုဏ်တော်ကျိုးတွေပဲနော်အဲနောက်တစ်ခုဆက်သွားမယ်နော်နောက်တစ်ခုကြပါလဲဆိုတော့ဝိသုဒ္ဓိမတ်မှာလာတဲ့ဘုရားဂုဏ်တော်ပွားများရဲ့အကျိုးတွေပေါ့နောက်တစ်မျက်နှာကိုရှင်နောက်တစ်မျက်နှာကြည့်မယ်ဘုရားဂုဏ်တော်ပွားများရဲ့အကျိုးတွေအဲဒီဘုန်းကြီးတို့အင်္ဂုတ္တအောင်မျက်နှာဆက်ဆက်မယ်ဘုရားဂုဏ်တော်ဒါအင်္ဂုတ္တမှာပြောတယ်နော်အင်္ဂုတ္တမှာပြောတော့ အဲ့မှာအင်္ဂုတ္တတော်မြတ်ဝိသုဒ္ဓိမြတ်ကအထာဂရမှာပြောသွားတယ်အဲ့ဒီထဲမှာတော့ဘုန်းကြီးဒီတွေအတိုင်းမပြောဘူးပေါ့နော်ဘုန်းကြီးဒီရှင်းတော့ဆက်ဆက်မှုရှိသလိုစပြောမယ်ပေါ့ဘယ်လိုတွေဖြစ်လဲဆိုတာမျိုးတွေကနေစပြောမယ်ဒါကတော့ဒီဂုံတော်တွေပွားရင်ဒီကျိုးတွေရတယ်လို့ပဲယောဂီတို့မှတ်ထားသင်္นานသင်္นานသားတွေနဲ့မှတ်ထားဘုန်းကြီးအဲ့ဒီစီစဉ်တိုင်းပြောမှာမဟုတ်ဘူးဟိုဆက်ဆက်မှုရှိတဲ့ပုံစံနဲ့ပြောမယ် ဘုရားကတော်ပွားများနေရင်ဝိသုဒ္ဓိမကဘာပြောလဲဆိုပွားတာတော့သောဘဂာဣတိပိဟံသောဘဂာဣတိပိဟံအဲ့ဒီလိုပွားတော့ပွားရင်ပွားရင်လည်းဝိသုဒ္ဓိမကဒီထဲမှာကျတော့ဘယ်အားစပြောလဲတစ်ရာကနှိပ်စက်တဲ့စိတ်မဖြစ်ဘူးကိုယ်မှာလောဘနှိပ်စက်တဲ့စိတ်မဖြစ်ဘူးဘုရားကတော့ကြက်ကြက်ပွားတယ်။တမာရီအောင်တော့ပွားတာပေါ့လေ။တမာရီမရရင်တော့ဒီစိတ်တွေဖြစ်နေမှာ။လောဘနှိပ်စက်လို့အိမ်မရဘူး။တခုတယောက်ချစ်ခင်နှိပ်စက်လို့အိမ်မရဘူး။တခုတရားလိုချင်လို့ အိမ်မရဘူးပေါ့နော်လူချင်းမွားကြီးတော့နှိမ့်ဆက်တယ်ပေါ့ဒါကိုပြောတယ်ဒီဖျောင်းကုံတော့ပွားနေအဲ့ဒီလော လောဘနှိမ့်ဆက်ခံတဲ့စိတ်မဖြစ်တော့ကိုကနိုင်သွားတယ်ဖျောင်းကုံတော့ပွားတာဒေါသနှိမ့်ဆက်ခံတာမဖြစ်ဘူးနော်ဒေါသအလိုကြလိုက်ရတာရှိတယ်ဒေါသဆဲဆိုဆဲလိုက်တာရိုက်တာဆိုရိုက်တာဒါမျိုးတွေဖြစ်တော့ဘုံရောလူလူတူတူပါဒေါသတွေဖြစ်လာလွတ်တောင် လောဘတွေဖြစ်လာလွတ်တောင် ဘုရားကုံတော်ပြင်အနည်းဆုံးပွားရတယ်။သို့မဟုတ်တရားတစ်ခုကိုပွားများအထောက်မောဟနှိစက်တဲ့စိတ်မဖြစ်ဘူး။လောဘဖြစ်မောဟဖြစ်တော့ဗျာဒေါသဖြစ်လည်းမောဟဖြစ်တာပဲ။ဒါကြောင့်အာမင်။ပြီးတဲ့အခါကျဘာလာလဲဆိုဘုန်းကြီးတို့အဲ့ဒီကနေဒါလောဘဒေါသမောဟပေါ့လေဒီ၃ခုရှိသွားတယ်။၃ခုရှိသွားပြီးနောက်ပိုင်းဘုန်းကြီးတို့ကတခြား ဟိုအစီအစဉ်လေးတွေနဲ့ဘုန်းကြီးပြောပါမယ်တခြားဖြစ်နိုင်တဲ့အစီအစဉ်လေးအဲ့ဒီကနေပြီးတော့လောဘလောဘဒေါသတွေမရှိတော့ဘူးဆိုရင်စိတ်ကဒီဒီတဲ့အတိုင်းလဲကြာပါတယ်ကောက်ကျင်မှုလှက်ပမှုဆိုရိုးသားဖြောက်မှသွားတယ်စိတ်ကရိုးသားဖြောက်မှဘာဖြစ်လို့လဲသူ့တဏ္ဍာမှာ လောဘလည်းမရှိဘူးဒေါသလည်းမရှိဘူးကောက်ကျစ်ခြင်းလှက်ပတ်ခြင်းကင်းပြပြီးရိုးသားဖြောက်မှဒါကြောင့်ဖျောက်ကုန်တော့ပိုင်းအဲ့ဒါလေးတော်တော်ကောင်းတယ် နော်စိတ်ထားယိုသားခြင်းရင်ဘုရားကုံတော့ကြက်ကြက်ပွားယိုသားတယ်ဆိုတော့မာယာတို့တာထေရတို့မရှိတဲ့သဘောပြောတာမာယာနဲ့တာထေရပြောမယ်နော်ဒါတွေခဏခဏကြားနေကြပါမာယာဆိုတာက ကိုယ်မှာရှိနေတဲ့အပြစ်ကို မရှိကြအောင်ဆောင်ဟိုသာသံပေတာနဲ့ပြောကိုယ်မှာသီလမရှိဘဲနဲ့အာကိုယ်သီလတွေကျူးလွန်တယ်မကျူးလွန်တဲ့သဘောမျိုးတမာရီတွေပြည့်စည်နေတယ်မပြည့်စည်တဲ့သဘောမျိုး ကိုပညာတွေမရှိဘူးပညာမတတ်တာပညာတတ်ချင်အောင်ဆောင်တာပညာဟုတ်လားအပြစ်ကင်းကြအောင်ဆောင်တာပေါ့လေဒါမျိုးတွေအခုမှအပြစ်ရှိရတဲ့အပြစ်မရှိအောင်ဆောင်တာမျိုးဟိုဆိုလိုတာတော့ဗာလဲဆိုတော့ကိုကမကောင်းမှုဒုစရိုက်တွေလုပ်နေတယ်နောက်ွယ်မှာရှေ့ကြတော့ကြောင်းသွားကောဘကဖွဲ့ဝင်လောက်တာတို့ဘုရားလူကြီးလောက်တာတို့ဒါမျိုးပြောတယ်မာယာဟန်ဆောင်တယ် တာထေးရကြတော့ကိုယ်မှမရှိတဲ့ဂုဏ်တွေကိုရှိအောင်ဆောင်တာကိုယ်မှသီလမရှိဘူးသီလရှိအောင်ဆောင်စိတ်တည်ငြိမ်မှုရှိဘူးစိတ်တည်ငြိမ်အောင်ဆောင်တယ်ပညာမရှိဘူးပညာရှိအောင်ဆောင်တယ်ဆိုလိုတာတော့ကိုယ်မှမရှိတဲ့ဒီခေတ်လိုပြောရင်ကိုယ်မှကားတို့ရွှေတို့ငွေတို့စိန်တို့မရှိဘူးမင်္ဂလာဆောင်တို့ဘာလို့ငှားဝဲပြီးတော့ကြောက်တော့ပြဿနာတက်တဲ့ဟာမျိုးပါအဲတော့ဘာဖြစ်လို့ဘုန်းကြီးတို့ဒီယောသားဖြောင်းမှမှုကိုဘုန်းကြီးကနာနာပြောရလဲဆိုဘုန်းကြီးတို့တွေဒီသက်တည်ရရောက်လာအလုံးသိပါတယ် လူတူတဲ့တူနဲ့ပေါင်းသင်းဆက်ဆံတဲ့ကရိုးသားဖြောက်မှတ်မှရည်ရည်ခံမြဲပါတယ်မရိုးသားတာတစ်ချက်လောက်တွေ့တာနောက်တော့ဘယ်လိုမှပေါက်ဆောက်ဖို့မလွယ်ဘူးအဲဒါကြောင့်မို့ကိုလည်းသူ့ကိုမရိုးသားတာတွေ့မပေါင်းနိုင်ဘူးကိုမရိုးသားတာတွေ့ရင်လည်းသူကလည်းပေါင်းနိုင်မှာမဟုတ်ဘူးအလိုလိုပြတ်သွားတယ်သူကသူအာနာဘလောက်ရှိသူကသူပစ္စည်းဘလောက်ချမ်းသာချမ်းသာသူကသူပညာဘလောက်တတ်တတ်မရိုးသားတဲ့စိတ်တွေတစ်ချက်လောက်တွေ့သွားရင်အလိုလိုကွာသွားတာ သူမယိုးသားတာယိုးသားတော့ဘုန်းကြီးဘာမှတတ်နိုင်ဘုန်းကြီးတို့ကိုယိုးသားဖို့ရေးကြည့်တယ်။ဘာဖြစ်လို့လဲကိုကိုယ်တိုင်ကယိုးသားမှကြိုက်တာဟုတ်။အဲ့တော့ကိုယိုးသားဘာလို့မလဲဘုရားကုံတော်များများပွားဖို့ဗျာ။ဒါလေးပြောချင်ပါအဲယိုးသားတဲ့ပုံကိုယ်တွေကရိုးဖြောက်မှတ်တဲ့ပုံကိုယ်တွေဘယ်တော့မှသူများပေါ်မတရားမလုပ်ဘူး။မတရားမပြောဘူးမတရားစိတ်ထားမရှိဘူး မတရားသူများပေါ်မတရားလုပ်တာတွေ့လိုက်ကြမ်းနေအဲ့ဒီပုံကမျိုးမျက်စိမိနားပိတ်မနေနိုင်ဘူးလက်ပိတ်ပြီးမကြည့်ကြည့်မနေနိုင်ဘူးမှန်ကန်တဲ့ဘက်ကရပ်တည်ပြီးတော့အဲ့တော့ကိုယ်ကလည်းယူသားဖြောင့်မတ်သာနေထိုင်လို့သူများကိုလည်းယူသားဖြောင့်မတ်မှကြိုက်တယ်အဲ့ဒါကြောင့်မို့သူတို့ကအဲ့ဒီပုံစံတိုင်းသွားတယ်လို့မှတ်ထားအဲ့တော့ယူသားဖြောင့်မတ်တဲ့စိတ်တွေဖြစ်လာရင်ဘာတွေဖြစ်လာလဲဆိုတော့ကိုကဘာပဲလုပ်ရလို့ရ စိတ်ကကြည်လင်နှစ်သက်ဝမ်းမြောက်နေတော့ပေါ့ဗျာနံပါတ်6ပေါ့နှစ်သက်ဝမ်းမြောက်တဲ့ပီတိလေးတွေဖြစ်နေခုနဘုရားကုံတို့ကြက်ကြပွားတော့ယောသားဖြောင်းမှလာဖြောင်းမှလာစိတ်ကကြည်လင်တန့်ရှင်းတော့အသေးစားပေါ့လေနှစ်သက်ဝမ်းမြောက်မှုလေးတွေဖြစ်လာတယ်အသေးစားနှစ်သက်ဝမ်းမြောက်မှုတစင်ပါဖြစ်လာလဲဆိုတော့အသေးစားဝမ်းမြောက်မှုလေးတွေကဟိုကိုယ်ပင်မမှုငြိမ်းတာတို့စိတ်ပင်မမှုငြိမ်းတာတို့ဒါလေးတွေပေါ့နော် ဇာယင်္ဂါတွေဖြစ်ပေါ်လာတာလို့ဒါလေးတွေပြောတော့မှာအဲဒီကိုအသေးစားဝါမြောင်မှုဆိုတာဇာယင်္ဂါတစ်ခုတည်းပြောတယ်အသေးစားဝါမှုမြောင်မှုတွေဖြစ်လာဘာဖြစ်လာလဲဆိုတော့စပြီးတော့မကောင်းတဲ့စိတ်တွေနိဝရဏတွေကင်းလာတော့နိဝရဏကင်းတော့စိတ်ထားတွေကယောသားဖြောင်းမှနေတယ်အဲ့ဒီခါမှာဘုရားကုံတွေမှာပိုးပြီးစိတ်ကပိုးပြီးလှုပ်အားကောင်းလာတယ်ပိုးပြီးပွားများအားကောင်းလာတယ် ဘုရားကုံတော်ကရောက်ရောက်ရောက်ရောက်တော့ဝိတက်လေးကတင်ပေးတယ်ဘုရားကုံတော်ကမပြဝိစာဒဆင်ញင်ပေးတယ်အဲဘုရားကုံတော်မပြဆင်ញင်ဆင်ញင်တဲ့အာယုန်နဲ့ဒီအာယုန်လေးပါစိတ်ကကတ်သွားတော့နှစ်သက်သောကြောင့်ပီတိတွေဖြစ်လာတယ်ပီတိတွေဖြစ်တော့ကိုယ်ကလည်းငြိမ်းချမ်းစိတ်ငြိမ်းချမ်းမှုပတ္တိတွေဖြစ်လာတယ်ငြိမ်းချမ်းတဲ့ရတဲ့ခံစားတဲ့ဒုက္ခလည်းဖြစ်လာတယ်စိတ်ကလည်းပို့ပြီးတည်ငြိမ်နေတယ်အဲတော့ဘုရားကုံတော်ဘွားတဲ့ခိုက်တာမှာဘုန်းကြီးတို့ဇိုင်ငါတွေဖြစ်ပေါ်တယ်လို့ ခေါ်ပါတယ်နော်ဒါပေမဲ့လို့ဒီဖျားကုံတော်ပွားများရင်ကြောင့်ဒီဇာယင်ကကိုဆင်ញင်နိုင်စွာမရှိပါဘူးနော်ဒါကိုဥပ္ပစာဒဇံဖြစ်တယ်လို့ဆိုပါတယ်ဥပ္ပစာဒဇံဆိုတာဖျားကုံတော်ပွားရင်ကြောင့်ကိုနမိတ်တွေပေါ်ပါတယ်ဒါပေမဲ့လို့ဒီဇာယင်ကတွေဆင်ញင်နိုင်စွာမရှိဘူးဇာယင်ကတွေဆင်ញင်တယ်ဆိုဘုန်းကြီးတို့ဇံပိုင်းကပြောခဲ့ပြီဇံနမိတ်တွေနမိတ်တွေရအောင်လုပ်ရတယ်ဒီနမိတ်တွေခံမြအောင်လုပ်ရတယ်ဥပ္ပစာဒတန် ဇန်သမารီဥပ္ပစာရဇန်သမารီလို့ပြောလို့ရပါတယ်ဒါဇန်အစစ်မဟုတ်ဘူးဇာနာကပ်နေတဲ့ဇန်ကိုပြောတယ်ဒါကြောင့်ဥပ္ပစာရလို့ခေါ်တယ်အဲဒီဥပ္ပစာရဇန်ခိုက်တာမှာကျတော့နမိတ်တော်ပေါ်တယ်နမိတ်ကမခိုက်မြဲဘူးနမိတ်ကပြုတ်ကျသွားလိုက်အိပ်ပျော်သလိုဖြစ်လိုက်အိပ်ပျော်သလိုဘဝင်ကျသွားတာဇန်ကဆင်ញနိုင်စွာမရှိဘူးဇန်ရတဲ့ပုဂ္ဂိုလ်ကျတော့ဒီနမိတ်ကခိုင်မြဲလာတယ်ဇန်ကိုဆင်ញနိုင်တယ်ဒါလေးတွေမှတ်ထားအောင် ဇိုင်းကဆင်ញင်နေဆိုတော့ကဘုန်းကြီးတို့ကဒီဘုရားကုံတော်ပေါ်မှာခုနပြောသလိုဆင်ញင်တာမဟုတ်ဘူးဇိုင်းကလေးတွေဆိုဝိတဝိဇာပိတိဒုက္ခဧကတာဆိုတော့ကစိတ်နှလုံးသားပေါ်မှာမူတည်ပြီးလက်တစ်ဖက်လောက်ရှိတဲ့သွေးပေါ်မူတည်ပြီးဖြစ်တော့အဲ့ဒီပေါ်မှာပဲလှမ်းကြည့်ရတယ်အလင်းနမိတ်နဲ့ဒီနှလုံးသားကြည့်ရမယ်နှလုံးသားကြည့်ဇိုင်းကလေးတွေကိုတစ်လုံးချင်းဆင်ញင်တာမျိုးပေါ့ငါးလုံးလုံးဆင်ញင်တာမျိုးဆိုတာဆံရတာ ဒီဥပ္ပစာရသမားဗုဒ္ဓနုတိပွားရင်းကြောင့်ဖြစ်တဲ့ဥပ္ပစာရဇန်သမားကြီးကြောင့်အဲ့လောက်အာမကောင်းအဲ့လောက်မစင်ញနိုင်ဘူးဒါကိုပြောချင်တော့အဲ့လိုလည်းမှတ်ထားပါနော်ဒါကတော့ဥပ္ပစာရဇန်ရတဲ့သဘောမျိုး ပြောကြတယ်ပေါ့ဗျာအဲ့ဒီကနေပြီးတော့ဘုန်းကြီးတို့ဗာဆက်ကြည့်ရမလဲဆိုတော့ဘုရားပေါ်မှာယုံကြည်တဲ့ နောက်ပိုင်းကျဘာဖြစ်လာလဲဆိုဥပ္ပစာရဇံရလာပြီဒီပေါ်မှာပဲဘုရားကမပြတ်ပွားလာပြီဆိုဘုရားရှင်ပေါ်မှာတကယ်ယိုသေးလေးစားစိတ်တွေဖြစ်လာတိတ်ယိုသေးတာရောင်တချို့ဆရာတော်ကြီးတွေကဘုရားဆွတော်ကလို့ရင်ဘယ်တော့မှဟိုတာမန်ရှန်ကလောက်မကပ်ဘူးတက်တော်တင်ရှာဆွန်ဖုံးပြီးဘုရားဆွန်ဖုံးပြီးသလိုရီမှန်းပြီးတော့ဇဝဲကြီးကြီးနေပါလေဘုန်းကြီးနိုင်ငံမှာချိုးနေရတယ်တွေ့ဘူးတယ်ပေါ့မန္တလေးကဘုရားကြီးကနေ နေရဆရာတော်တို့ဘာလို့ဆိုတာသူအဲ့လိုကတ်မှကြိုက်တယ်သူတို့ပဲဆင်ဆက်တယ်လည်းအဲ့လိုဆုံးကတ်မှကြိုက်တယ်များသောအားဖြင့်ဘုံတော်ကိုဆုံးတော့ကွက်တိတိလေးနဲ့မဖြစ်တော့လေးဒီလိုကတ်ကြအဲ့ဒါကိုဆရာတော်ကြီးကမကြိုက်ဘူးချိုးဆရာတော်ကြီးဇဝဲကြီးကြီးနဲ့ဘုံကြီးတို့ကဖုံးပေးတယ်လို့ပဲကလက်ဆေးစလုံးနဲ့ရေကွက်နဲ့အကုန်ဆုံးချတေချာကတ်တာအဲ့လိုဘုရားရှင်မတိတ်ရိုသေးလေးစားတယ်အဲ့ဒီလိုတိတ်ရိုသေးလေးစားလာရင် ဘာဖြစ်လာလဲဆိုတတ္တာတရားတွေအကောင်းလာတယ်တတ္တာတရားဆိုဘုရားတရားတောင်မှာတိတ်ယုံကြည်တဲ့တရားတရားတွေအကောင်းလာဘာသာမှာဟောမှာလည်းတိတ်ယုံကြည်မှုတွေပိုးလာတယ်ပေါ့လေဒီဘာသာသာနာအတွက်လှုပ်လှုပ်တခါမှာတရားတရားနဲ့အကျုံမှန်တဲ့ဆောင်ရွက်နိုင်တယ်ဒီနေ့ဘုန်းကြီးတို့ခင်မာကတရားတရားတွေခေါင်းမနေတော့ဘာဖြစ်လာလဲဆို ဖះပေါ်လည်းမယုံကြည်တရားပေါ်လည်းမယုံကြည်တန်ခါပေါ်လည်းမယုံကြည်အထူးသဖြင့်တန်ခါပေါ်မယုံကြည်တော့ဒါတွေကတော့ဆက်ဆက်နေတာဗျာတရားကိုမယုံကြည်တန်ခါပေါ်လည်းမယုံကြည်နိုင်ဖះပေါ်လည်းမယုံကြည်မယ်ဒါကြောင့်ဖះကရှင်ဝဂတိကိုမိန့်ထားရှိတယ်တရားမြင်မှဖះမြင်တယ်တရားမြင်မှတန်ခါမြင်တယ်ဒါကြောင့်တရားထုတ်တဲ့အခါကျတော့တရားသိမြင်အောင်တရားအသိဉာဏ်လေးဖြစ်အောင်အထောက်တရားမမြင်သေး၍ ဖះလည်းမမြင်ပါဘူးတရားမမြင်သေးတန်တာလည်းမမြင်ပါဘူးဒါကြောင့်တချို့နိုင်ငံသားတွေကဘုန်းကြီးတို့လူမျိုးတွေပုခတ်တာရှိပါတယ်အဲမင်းတို့ဘာသာလဲအုပ်ပုံကြီးဘုန်းကြီးတို့ကဖះရုပ်တုလောက်တဲ့ကာမအင်္ဂရိနဲ့လောက်တာရှိတယ်ကြည်စင်းနုလောက်တာရကြောက်စင်းနုလောက်တာမင်းတို့အုပ်ပုံကြီးကိုယ်ပဲတော့ပဲကြောက်တုံးကြီးကိုယ်ပဲတော့ပဲခြေတုံးကြီးကိုယ်ပဲတော့ပဲဒီလိုပြောဘုန်းကြီးတို့အဲ့ဒီပုံတော်လောက်တွေရပ်နေတာမဟုတ်ဘူးဗျနောက်ကဒီဘုရားရှင်ရဲ့ ကျင့်သုံးသွားတဲ့တရားတွေကိုယ်တိုင်ကျင့်သုံးတာဟောပြောတာသီလသမာဓိပညာဂုဏ်ဒီဟာတွေပေါ့အကျင့်ချုပ်ဒါတွေကိုမှန်ဆကြီးညွအာယုံပြုတာဒီနိုင်ငံမှာဟောတမ္မတရုတ်တုဒီလေးစားကြတယ်လို့ပေါ့ဒီလိုပါပဲခေါင်းဆောင်တွေလေးစားသူ့ရဲ့တိုင်းပြည်အတွက်လှုပ်လှုပ်ထားတဲ့ဂုဏ်တွေကိုဒါအောင်မေ့တဲ့အနေနဲ့ဒီရုပ်တုကဘုန်းကြီးကဒီရုပ်ထုတာမန်လောက်တယ်မဟုတ်နောက်ကွယ်မှာရှိထားတဲ့ဘုရားဆုံးမတရားတွေကိုသိပြီးမှယုံကြည်ကိုးကွယ်တာ ဉာဏ်နဲ့ကိုးကွယ်တာပေါ့နော်အဲ့ဒါမှတ်တာအဲတော့တရားတရားခံမြဲခြင်းရင်ဘာလို့ရမလဲတရားများများအထောက်ရမယ်ဘုရားကုံတော်ပွားမယ်ဉာဏ်နဲ့သူတော်ကောင်းတရားတွေအထောက်မယ်သူတော်ကောင်းတရားတွေအထောက်မှဘုရားစီဘုရားမှတရားစီတရားမှတန်ခါစီတန်ခါဟောတရားအစစ်မှန်တွေ့တိုင်းဘုရားအစစ်မှန်ကိုလည်းကြီးညိုမှတ်ဆကြီးညိုနိုင်တယ်တန်ခါအစစ်မှန်ကိုလည်းကြီးညိုနိုင်တယ်ဒါကြောင့်ဘုန်းကြီးတို့တရားတရားအကောင်းကြီးဘာလို့မလဲ ဖရာကုံတော်များများပွားပေးပါလို့ဘုန်းကြီးတို့တိုက်တွန်းလို့ပါဘုန်းကြီးတို့ဘုန်းကြီးတွေလည်းအတူတူပါပဲဗျဒီဖရာတယောက်များများဖရာကုံများများပွားမှဒီတာနာပေါ်မှာခိုင်မြဲမယ်မပွားသေးရတော့ဒီပေါ်မယုံဘူးလေမယုံတော့ကလေးကိုရောလေးတွေလူထွက်လိုက်ကြတာအရှိကင်းတစ်ခုဖြစ်ပြီးအများကြီးပက်ထွက်သွားကြတယ်အမျိုးတွေဖြစ်တယ်တရားတရားအောက်ကောင်းလာရင်ဘုရားကုံတော်ပွားတဲ့ပုဂ္ဂိုလ်ကတရားတရားတွေအောက်ကောင်းတာမဟုတ်ဘူးတဲ့ဒီမှာတတိတွေအောက်ကောင်းတယ် နော်ဒါကြောင့်မို့အာရှင်ပြဒီတော့မေ့လိုက်တာဗျာဟိုကလည်းမေ့ဒီကလည်းမေ့အဲဒီမှာတတိအားကောင်းခြင်းဘာလို့မလဲဘုရားကုံတော်ပါတယ်ဒီမှာအာမခံချက်ပေးထားတယ်မှတ်တာဒါလေးတွေကြည်ထားတယ်နော်ဘုရားကတရားတရားကောင်းရင်လည်းဘုရားကုံတော်များများပွားပြီးတတိအားကောင်းရင် အမှတ်တတိအားကောင်းရင်ဘုရားကုံတော်များများပွားပြီးပေါ့တတိအားကောင်းလာတယ်အရာရာကြိုသိလာတယ်အမှတ်တတိအားကောင်းလာဘယ်နာမှာဘာထားတယ်ဘာပြောမိတယ် တချို့ကြောင့်ကိုပြောမိတာကိုကိုသတိမရအောင်ကိုထားခဲ့တဲ့ပစ္စည်းလည်းဘယ်နာထားမှမသိတာမျိုးဖြစ်တဲ့သတိအားနည်းလာတယ်အကြောင်းကိုတရားတရားအကောင်းရင်လည်းဘုရားကုံတော်ဘွားတတိအကောင်းရင်လည်းဘုရားကုံတော်ဘွားပေါ့အဲ့ဒီအရာတွေမကဘူးเนาะနောက်အသိဉာဏ်ပညာတွေပါအကောင်းရင်ဘုရားကုံတော်ဘွားအကြောင်းကိုကလေးတွေပါလေဆိုရင်ဒါဘုရားကုံတော်ဘွားပြီးဉာဏ်ပညာထက်မြက်ခြင်းအမျိုးလေးတွေပေါ့ဒါတော်တော်ကောင်းတဲ့အကျိုးသက်ရောက်မှုတွေပါ အသိပညာဆိုတာတော့ဘုန်းကြီးတို့တမောအညောအတွက်သင်ယူရတဲ့ဘွဲဒီဂရီကိုပြောတာမဟုတ်ပါဘူးကိစ္စကြီးငယ်ပေါ်ပေါက်လာက အမှားမှအကြောင်းကျိုးအကောက်ဆိုးနားလေတဲ့ဉာဏ်မျိုးပေါ့အကျိုးရှိရှိရှိမရှိသိမတဲ့နားလေတဲ့ဉာဏ်မျိုးဒီဉာဏ်မျိုးကပိုကောင်းပါတယ်ဘွားတော့ဘွဲရတာဒီဂရီရတာရေဘုန်းကြီးလည်းဘုန်းကြီးဘွဲတွေရတယ်ဘုန်းကြီးခါရီတွေဘုန်းကြီးဘွဲတွေရတယ်လောကီဘွဲတွေရတယ်အဲ့လိုအမှားမှန်ကောင်းဆိုးအကြောင်းကျိုးမဆုံးဖြတ်နိုင် အကျိုးရှိမရှိမစင်စားတောင်းသိမသိမစင်စားတောင်းဒါသိဟိုတကယ်ဉာဏ်ပညာမျိုးမဟုတ်ဘူးဗျနော်အဲ့ဒါကဘာလဲတတိနဲ့အသိညာအာနေနေသေးတာပဲနော်ဒီတတိနဲ့အသိညာအာကောင်းခြင်းရင်အမှားတွေမဖြစ်အောင်လုံးသမျှအမှားတွေမပြောစင်းအမှားတွေမတတိပညာအကောင်းတော့အကောင်းကိုဘာလို့ဘုရားကုံတော့ပွားဖို့ဗျာဒီလိုပဲမှတ်တာ ပြီးတဲ့အခါဒါရင်လားဆိုမကသေးကုသိုလ်အားကောင်းတယ်ဘုရားကုံတော်တွေမပြတ်ပွားနေကုသိုလ်တွေကမပြတ်ဖြစ်နေကုသိုလ်တွေအားကောင်းတာပဲကုသိုလ်တွေအားကောင်းရင် ကောင်းကျိုးရမှာပဲကုသိုလ်ကိုချိန်ဆွဲနေတော့ကောင်းကျိုးရတယ်ဟို၍ဒီ၍ဖြစ်မှာပဲနော်ဒါကြောင့်ကုသိုလ်အားနည်းနိုင်ရင်ဘာဖြစ်လဲအကုသိုလ်ဖြစ်များမှာပေါ့ကုသိုလ်မပြတ်ဖြစ်နေအကုသိုလ်ဖြစ်နေမှာပေါ့ ဒါမျိုးကုသိုလ်နဲ့အကုသိုလ်လူတဲ့ကုသိုလ်နှစ်ခုတော့ဘုန်းကြီးပြောခဲ့ပါတယ်လူရဲ့တဏ္ဍာမှာကုသိုလ်ဖြစ်ခြင်းဖြစ်မပြကုသိုလ်မဖြစ်ရင်အကုသိုလ်ဖြစ်တာပဲခုဘုန်းကြီးတို့ဘုန်းကြီးစာသင်ပေးနေတယ်ကုသိုလ်စိတ်လေးနဲ့သင်ပြီးကုသိုလ်တွေရနေတော့ဟာဟိုသူများပြောတင်းပြောနေတယ်ဒါအကုသိုလ်တွေဖြစ်တာပေါ့ဒီလိုပါပဲဘုန်းကြီးတို့သင်္นานသူသင်္นานသားများနေတယ်ဒါကအကုသိုလ်ဖြစ်အောင်နားမယ်အကုသိုလ်ဖြစ်ရင်မနာနဲ့ပေါ့ဗျာကုသိုလ်ဖြစ်အောင်နားတယ် ကုသိုလ်တွေမပြတ်ဖြစ်အောင်သင်ရတယ်ဒီလိုပဲဘုရားကုံတော်ပွားတဲ့ကလည်းကုသိုလ်မပြတ်ဖြစ်အောင်ကုံတော်တွေပွားနေရင်ကုသိုလ်တွေကမပြတ်ဖြစ်လာမယ်ဒါကြတဲ့ဘုန်းကြီးတို့ကဘယ်လိုဖြစ်တာလဲဆိုအကုသိုလ်ကုသိုလ်တွေမေ့ပြီးအကုသိုလ်တွေအပျော်များအကုသိုလ်တွေအလုံးများအကုသိုလ်တွေအတွေးများတွေးများတော့ဘာလို့လို့ကြိုးမပေးဘူးအဲ့မှာကြောက်လန့်ပြီးတော့အာဘေးရမီဘိုးတော်မီဘွားတော်မီနဲ့အကုန်ရှုပ်ကုန်တယ် အဲ့ဒီကြမှာသူတို့ခိုင်းမှာပဲဟိုဖုတ်ပုံမိတဲ့လောက်ရတော့ပေါ့လေကိုယ်စိတ်နဲ့လောက်တာမဟုတ်ဘူးတကုတရားမျောလင်းချက်ချင်းနဲ့လောက်အဲ့တော့ငါကုသကမကောင်းဘူးငါလုံးသမျှတွေစင်မပြေဘူးဆိုဘုရားကရှေ့မှာသွားကြာကြာနာနာထိုင်သီလယူဘုရားကုံတော်လေးကပွားကြည့်လိုက်စိတ်လေးကြည်လင်းလာရင်ကိုလုံးသမျှတွေပြန်စင်ပြေလာတယ်စိတ်မကြည်သေး၍စိတ်မကြည်လင်သေး၍နော်ဘာလို့လို့စင်မပြေဘူး ခုဘုန်းကြီးကိုလည်းလေ့လာလို့ရတော့ဘုန်းကြီးတရားတွေသင်ပေးနေစိတ်မကြည်လင်းနေလေပြောရတာဆိုရတာကို အမရဘူးอืมပြောတဲ့စကားတွေကလည်းမှန်ဖို့ခက်တော့စိတ်ကြည်လင်းနေမယ်တန့်ရှင်းနေမယ်ဆိုရင်တော့ပြောရဆိုရတာလေတည်ငြိမ်နေပြောတယ်မှန်မှန်ကန်ကန်နဲ့ပြောနိုင်တယ်ဒါလေးတွေပေါ့ဗျာအဲ့လိုမျိုးလေးတွေဖြစ်စေချင်ပါနော်ပြီးတဲ့အခါကျဘုန်းကြီးတို့နောက်တစ်ချက်ကတော့ဗာလဲဆိုတော့ဒီကုသိုလ်တရားတွေ ဘုရားကုံတော်ပွားလို့ကုသိုလ်တရားတွေသိအားကောင်းလာပြီဆိုရင်တော့သူကဘာတွေဖြစ်လာလဲဆိုတော့ကုသိုလ်တရားတွေအားကောင်းလာပြီဆိုရင်ဒီဘေးရန်တွေကြီးငယ်တွေပေါ့နော်ခုနဒီနှစ်သက်မှုပိတိမှုမြောက်ဝမ်းမြောက်ဝမ်းသာဖြစ်ခြင်းဒါပြီးတော့ပါဒီခုနကဇာနီနဲ့ပတ်သက်တဲ့အဲ့တုန်းကဖြစ်ခဲ့တာပတ်ဝန်းကျင်ကြောင့်ဖြစ်တဲ့ကြောက်စရာမျိုးဘေးမျိုးစုံအန္တရာယ်မျိုးစုံခံနိုင်ရှိတယ်ဘုန်းကြီးတို့ ခုဆိုရင်နော်ဒါတဘာဝပတ်ဝန်းကျင်ပဲဖြစ်ဖြစ်လောကဟိုကယောဂါပြီးဖြစ်ပေါ်လာတဲ့ကြောက်စရာမျိုးရေဘေးလေဘေးငလျင်ဘေးယောဂါဘေးနော်အများကြီးပဲဒီဘေးတွေဖြစ်ပေါ်လာရင်ကြောက်လာရင်ကြောက်တော့ကြောက်မှာပေါ့လေကိုယ်ပတ်ဝန်းကျင်မှာဆက်တိုက်ဖြစ်နေအဲ့လိုမျိုးဖြစ်လာရင်ဘုရားကုံတော်များများပွားပေးတယ်အဲ့ဒါခံနိုင်ရှိတယ်နော်ပတ်ဝန်းကျင်ဖြစ်တဲ့ကြောက်စရာဘေးမျိုးစုံနော်ခုနယောဂါဘေး ခုဆိုယောဂဘေးတွေပေါ့တို့ဘုန်းကြီးတို့အမေရိကမှာဆိုမိဘေးတွေလေဘေးတွေပေါ့ဒီလေရလည်းမတတ်ဘူးဒါမျိုးတွေဒီလိုအန္တရာယ်တွေဖြစ်လာရင်ဒါတွေခံနိုင်ရှိဖို့မလိုအောင်လေဘုရားကုံတော်စနစ်တကျပွားနေတိုင်းပွားအောင်မလို့ဒီရပ်ပဝထူးကြောင်းကြဆိုင်ပြီးပွားစီခြင်းတယ်အဲ့ဒါဆိုရင်ဘုန်းကြီးတို့ဒါတွေကခံနိုင်ရှိတာပဲဘာဘေးကြုံကြုံလေဘေးကြုံကြုံရေဘေးကြုံကြုံဘုန်းတို့တကားတလေကြရင်တော့ဟိုနာဂေဘေးတွေဘုန်းတို့နိုင်ငံကြုံတော့က ဘုန်းကြီးဒီဗုဒ္ဓဂုံတော်ပွားဖို့တရားဟောခဲ့မှုပါတယ်ဒီအဓိကအချက်ကဒီဘယဘေရဝတဟောဆိုတာအခုလိုပဝင်းကြောင်ဖြစ်လာတဲ့ဘေးမျိုးစုံရေဘေးလေဘေးမိဘေးငလင်ဘေးယောဂဘေးမျိုးစုံကျုံလာရင်ခံနိုင်ရှိတယ်ဆိုတကြောင်ပွားခိုင်းနောက်တစ်ခုကလောကရန်လောကရန်နေရာကျုံတာပဲလေလောကရန်ရှစ်မျိုးရှိတယ်လေတခါတလေဟုတ်လားလာဘောအလာဘော ဇီဝကရှာလို့ရတဲ့ခါရှိတယ်နော်ရှာလို့အဆင်မပြေတဲ့ခါရှိတယ်နော်အလောကန်ညာတခါကျလည်းတိတ်ပေါ်ခါတည်းကျလည်းလောကန်ညာရှာပါပြီးတော့ခုဆိုလုတ်တရားမြုပ်အလုတ်တရားရှာခက်အဲ့လိုမျိုးရှာခက်တော့ငွေကြေးကရှာခက်တော့ပေါ့ဒါလာလာပါတခါတည်းကျလည်းလွယ်တယ်ခေတ်ကာလတွေကောင်းနေတဲ့ခါကျတော့ရှာပြီးတော့ဒါလာပါ ရှားပြီးတော့လွယ်တဲ့ခါကျလူတွေကမာမာနတက်ကြွပြီးတော့မကောင်းတဲ့စိတ်တွေရောက်သွားမကောင်းတဲ့စိတ်တွေဖြစ်များတယ်ဒါလောကဓာတ်မခံနိုင်တော့ရှားဖွေရတော့ခုလိုခက်ခဲလာတဲ့ချိန်ကြလဲလောကဓာတ်မခံနိုင်စောင်းနေရကြက်တဲလာတော့ဟိုလို့ဒီလို့ငွေရစီဝါတွေသုံးမကောင်းတဲ့ဒုစရိုက်တွေလောက်တာမျိုးတွေပြန်ဒါလောကဓာတ်မခံနိုင်တာပဲလောကဓာတ်ကောင်းတဲ့လောကဓာတ်ကြုံကြုံမကောင်းတဲ့လောကဓာတ်ကြုံကြုံခံနိုင်ရှိအောင်ဘုရားကုံတော်ပွားပေးရမယ်လာဘောအလာဘောရာသောအရာသော ခါတလေမိသားစုလိုက်နေရတယ်ခါတလေအခုဆိုယောဂဆိုကြီးဖြစ်တဲ့အခါကျသူ့လည်းကိုယ်မကူညီနိုင်ကိုယ်လည်းကိုယ်မကူသူမကူညီနိုင်ဒါမျိုးတွေဖြစ်တယ်ဒီချိန်မှာဝမ်းနဲ့ပူဆွေးနေကြမလို့ဘူးဘုရားကုံတော်များများပွားပေးဘုရားကုံတော်ပွားပေးဒါနေနိုင်တာပဲဘုရားကုံတော်မပွားဘူးဆိုရင်တော့ဘယ်နေနိုင်မှာလဲဘုန်းကြီးတွေလည်းဘယ်နေနိုင်မှာအဲကြောင့်ဒီချိန်လေးမှာဆိုဘုန်းကြီးဆိုဘုန်းကြီးနဲ့နှိစက်တဲ့ငါကြံပြန်တို့ရန်ကုန်က ကြောင်းနေမန္တလေးတရားကြောင်းနေကိုလေးမပြတ်မကြလန့်တိုက်တော့နီးစပ်တဲ့ဓမ္မတွေလည်းပြောပါတယ်များများလုပ်ပေးပါဒီချိန်မှာဘုန်းကြီးတို့ကိုယ်တိုင်လည်းလုပ်ပါတယ်ဒါလောကရန်ခန္ဓာရှိအောင်လုပ်ခိုင်းတာရတော့ဒီခါလေးလေးဟိုပေါင်းသိချွေအောင်ပေးတာနဲ့မိသားစုဆုံးဆုံးချင်းဒီခါပြတကွဲတပြားစီနေရတယ်သူကဘုန်းကြီးတို့ဘုန်းကြီးတွေဆိုရင်ဒီမိသားစုနဲ့တိုင်တိုင်ဝိုင်းနေရတာအင်မတန်ရှားပါတယ် ဒါပါလေရသောအရသောဒီကလေးလေးတိုင်းတိုင်းဝိုင်းနေရဒီကလေးလေးတယောက်တည်းလုံနေဖြစ်ပြီးတော့စိတ်ဓာတ်တွေကြဒါမျိုးတွေအများကြီးပဲဖေနဲ့ကွဲနေရတယ်အမေနဲ့ကွဲနေရတယ်အမိသားစုနဲ့ကွဲပြီးတယောက်တည်းနေရတယ်အများကြီးပဲတချို့ကရှင်ကွဲကွဲတာပဲသေကွဲကွဲတာတော့မဟုတ်သေးဘူးဘုန်းကြီးတို့ဟိုဘုန်းကြီးတို့နိုင်ငံမှာနာဂေဖြစ်တော့ကအောက်ပိုင်းဟေယာဝတီတိုင်းမှာကခလေးတယောက်သူကပြီးနားမှာလှုပ်လှုပ်နေပြီးနားကြောင်မှာရဲ့တုန်းကဘုန်းကြီးတန်ငယ်ချင်းရှိတယ် ခုတော့နီပေါရောက်လာတယ်အဲ့ကလေးကကြောင်းကုန်လိုက်ရှောင်းသူတို့ရွာမြကန်းပင်လယ်ကမ်းခြေမှာရှိတော့တရွာလုံးပျောက်ထွက်သွားတယ်ပင်လယ်ကမ်းခြေပင်လယ်ရေကြီးကဝါမျိုးပြစ်လိုက်တော့သူတယောက်တည်းပဲကျန်တော့ဘလောက်စိတ်ဆင်းရဲမလဲဒါမျိုးလေးတွေပေါ့ကားလေးလေးခုဘုန်းကြီးတို့ဖြစ်ပေါ်နေတာတွေကဟိုရှင်ကွဲကွဲတာပဲရှိတာတေကွဲကွဲတဲ့ဆင်မျိုးမဖြစ်ဘူးခုနကလေးမျိုးကြောင့်တော်တော်ကိုဝမ်းနေအဲ့မှာဘုန်းကြီးတွေကဘာပြောမှမသိကလေးဖြစ်နေတယ် ဒါမျိုးတွေလည်းဘုန်းကြီးတို့ကြုံမှာပဲလေဘယ်လိုကြုံရမလဲဆိုဘယ်သူမှမပြောနိုင်ဘယ်လိုပဲလောကဓာတ်ကြုံကြုံဘုန်းကြီးတို့ဂုံတော်လေးတွေပွားနေခံနိုင်ရှိမယ်ရာတော့အရာတော့ဒါပဲနော်တခါတလေမိသားစုနဲ့တိုင်တိုင်ဝိုင်းတခါတလေတယောက်တည်းနေခဲ့ရမယ်ကြံခဲ့ရမယ်ဒါလေးလည်းနေနိုင်စွမ်းရှိတယ်ပြီးတော့ဒုက္ခဒုက္ခခါတလေကိုဆင်းရဲမှုတွေကြုံတယ်နော်ပစ္စည်းချမ်းသာရင်ဟုတ်လား ကိုဆင်းရဲမှုမကြုံတခါကြတော့ပစ္စည်းချမ်းသာပြီမဲ့လို့ဩမိမိသားစုကိစ္စသားသမီးကိစ္စဒီဆင်းရဲမှုကကြုံတာဆင်းရဲမှုကကိုဆင်းရဲစိတ်ဆင်းရဲနှမျိုးရှိတယ်ကိုဆင်းရဲမှုကြုံတယ်လို့စိတ်ဆင်းရဲမှုလည်းကြုံနိုင်တာပဲလောကထဲမှာနော်ကိုချမ်းသာမှုကြုံတယ်လို့စိတ်ချမ်းသာမှုလည်းကြုံတာပဲကိုဆင်းရဲကြုံတာကခန္ဓာရှိဖို့လို့တယ်လို့စိတ်ဆင်းရဲကြုံရင်လည်းခန္ဓာရှိရမယ်ခါဒီလေးဟုတ်လား ဒီရှားပွဲရလွယ်ကူတော့ကိုယ်လည်းချမ်းသာစိတ်ကလည်းချမ်းသာရမျိုးအဲ့ကြလည်းလွတ်ထွက်ပါတယ်ဘုရားတရားမေ့နေတတ်တယ်မေ့တဲ့အခါကျဝိစေဝါတွေသုံးအပြောအာရုံတွေလိုက်စားရင်လည်းဒုက္ခတွေဖြစ်ကြတော့ဘောနော်အဲ့လိုမျိုးတွေအဲ့လိုမျိုးမဖြစ်အောင်တရားလေးနဲ့ထိန်းထားတော့နောက်နေနံပတနာအာချီးမွမ်းမှုကဲ့ရဲ့မှုဆိုတာဒါလောကမှာအဖြစ်အများဆုံးပြဿနာနော်ဘုန်းကြီးတွေလည်းခံရတာပဲလူတွေမှမဟုတ် ဘုန်းကြီးတို့ဆိုရင်တော့ဘာသာရေးလုပ်နေတော့အများရှင်ပြအောင်လုပ်တယ်။ဒါတွေကအခုမှဖြစ်ပေါ်တာမဟုတ်ဘူး။အရင်တုန်းကလည်းဖြစ်ပေါ်ခဲ့တာပဲ။ဘုန်းကြီးတို့ဓမ္မပဒမှာပါပါတယ်။နော်အတုလဥပဒကာဆို။ကျောင်းတော်မှာလာပြီးတော့တရားကျောင်းရောက်လာရောက်လာပြီးတော့ရှင်သာရိပုတ္တရာကိုရောမြတ်ကြီးကိုသွားတယ်။ရှင်သာရိပုတ္တရာကိုရောမြတ်ကြီးကသူမသိတဲ့ပြီးဒီမှာတရားတွေအများကြီးဟောတော့မကျေနပ်ဘူး။ မကျေနပ်တဲ့ခါကျတော့ဘယ်သွားပြန်လဲဆိုရှင်သာရိပုတ္တရာကြီးနော်ရှင်ယုရရောက်ရှင်ယုရတော့ကြောက်နေတာဆိုတော့တူတုတ်တုတ်ပဲဟောတာတူတုတ်တုတ်ဟောပြန်တော့ဒီဘုန်းကြီးကလည်းတူပြကြီးဟောပြန်တယ်ဆိုမကျေနပ်ဘူးအဲ့ဒါရှင်အာနန္ဒာဒီရောက်သွားရှင်အာနန္ဒာကျတော့ကဲခတ်ပြီးတော့မတင်မကျင်းမကြော်အဲ့ကြလည်းမကျင်းသူ့ကိုရှင်းရှင်းလင်းလင်းမဟောအောင်လားမကျင်းတော့ဘူးအဲ့ဒီလိုနဲ့ဘုရားစီရောက်သွားတာဘုရားစီရောက်သွားတဲ့အခါကျတော့ အတုလတရားနာခဲ့လားလို့မေးတာမှန်ပါဗျာနာခဲ့ရပါတယ်ဗျာဟိုရှင်သာရိပုတ္တရာကိုလိုမြောက်ကြတော့လေဒီတော့မသိတဲ့ဘိဓမ္မာတရားကြီးအကြီးဟောတယ်ဗျာရှင်ယေဝဒကြတော့လေဟိုတပည့်တော်ဘာထင်လဲမသိဘူးဗျာတရားတရားကိုတုတ်တုတ်လို့တစ်လုံးနှလုံးပဲပြောလို့တယ်ရှင်အာနန္ဒာကြတယ်တပည့်တော်နားလဲတော့ပေါ့မဟုတ်ဘူးဗျာသူဟောရင်တော့ဟောသွားတာအဲ့ဒီဆရာတော်တွေမကျေနပ်လို့ဘုရားကြီးရောက်လာတာအဲ့မှာ ညစွာဘုရားမိတ်ပါတယ်အတူလားတဲ့လောကမှာလူတွေကမြေတို့လေတို့မိုးတို့ကစားပြီးတော့မိုးတို့လေတို့မြေတို့ဆိုတော့ဘယ်သူမှသူတို့ကောင်းကျိုးမကောင်းကျိုးမလွတ်ဘူးသူ့တဘာဝနဲ့မိုးရွာရွာမနေဘူးရင်နေမယ်အာမိုးရွာရင်လည်းရွာလို့ဆိုဆဲကြဆိုပြန်မရွာရင်လည်းမရွာလို့မြေကြီးလည်းဒီတိုင်းပဲတစ်ပင်ဆိုင်တယ်အာမပေါက်ရင်လည်းပေါက်မပေါက်လို့ပေါက်ပြန်လည်းပေါက်လို့ပေါက်မြက်တွေပေါက်လို့ဒီလိုဆဲလိုက်ဆိုးလိုက်နဲ့ ဒီလိုနေကြတာပဲငါဘုရားလည်းဒီတိုင်းပဲမင်းနေလည်းဒီတိုင်းပဲမင်းနေလည်းဘလောက်ကောင်းအောင်လုပ်လို့နေမကြိုက်တဲ့လူကဆဲနေမှာပဲကြိုက်တဲ့လူကတော့ချီးမွမ်းနေမှာပဲငါဘုရားလည်းဒီတိုင်းပဲငါဘုရားမှာလည်းကြိုက်တဲ့လူကချီးမွမ်းလို့မကြိုက်တဲ့လူကဆဲတာဘုရားလည်းဆဲတဲ့ပုံကအများကြီးကြုံတယ်နော်ဘုရားရှင်ဟာဒီမာဂန္ဒီမိဘုရားကနေပြီးတော့လူမိုက်တွေငှားရမိဆက်ခိုင်းတာတော့အဂေါတဘာရဒဇာနေ ထိုင်ပြီးဆဲနေတာဆိုရင်တဏှာကြီးကြုံလောက်ကြာမှာဘုရားရှင်ကိုယ်တိုင်တောင် ကြုံရတာဘုန်းကြီးတို့ဆိုပြောစရာမလိုဘူးဒါမျိုးလေးတွေစဉ်းစားမိရင်ဒီလောကရန်ခံနိုင် ရှိတာပေါ့ဗျာဒီဘုရားတရားလေးတွေဆင်ញံနှလုံးသွင်းရင်ခံနိုင်ရှိတာပေါ့ဗျာနော်အဲချီးမွမ်းတယ်လောကမှာချီးမွမ်းမှုကဲ့ရဲ့မှုလွတ်တဲ့ပုဂ္ဂိုလ်ဆိုမရှိပါဘူးတဲ့ဘုရားအဲ့တရားလေးဟောပါတယ်အဲဒါကြောင့်အဲ့ဒီလိုလေးဆင်ញံကြည့်ပေါ့နော်အဲဒါဆိုရင်တက်တာပြောချင်တာကတော့ ချီးမွမ်းမှုတွေဘုန်းကြီးတို့ကဲ့ခံတာများပါတယ်ဘလောက်ကောင်းအောင်လုပ်လို့နေနေအဆင်ပြေအောင်လုပ်လို့နေနေအမြင်မကြည့်တဲ့သူအမြင်ဆောင်တဲ့သူအပြစ်ပြောတာပါဘယ်လိုမှဖြေရှင်းလို့မရဘူးဘုရားတော်မှာဟိုပြောကြပြီဆိုဘုန်းကြီးတို့တာမန်ပုဂ္ဂိုလ်တော့ပြောစရာမလိုဘူးပေါ့ဒီလိုပဲမှတ်ထားဟောဘုရားတို့လို့တော့သူတို့ကောင်းတွေတော့ခံရရသေးတာပဲငါတို့တွေတာမန်ပုဂ္ဂိုလ်များတော့မခံရစရာအကြောင်းမရှိပါဘူးအဲ့ဒီလိုတော့အောင်းမေးပြီးတော့လောကရာနီ ခံနိုင်ရှိအောင်ကြိုးစားတော့ဗောနော်အဲတော့ညာသောအဖြစ်နဲ့လူတွေကကိုယ်ဆင်းရဲတာခံနိုင်ရမယ်စိတ်ဆင်းရဲတာတော့မခံနိုင်တာများတော့ဒီချီးမွမ်းတာခံနိုင်မယ်အပြစ်ပြောတာမခံနိုင်ဘူးဒါမျိုးတွေများကြတယ်နော်ဒါကြောင့်မို့လဲအဲ့လိုမခံနိုင်တဲ့အတွက်အင်းတော်ကြီးပြဿနာတွေလူမျိုးကြီးပြဿနာတွေဘာသာရေးပြဿနာနိုင်ငံရေးပြဿနာတွေလူရောမပြီးနိုင်ဘူးပေါ့ဗျာ အဲ့တော့စိတ်မှာအဲစိတ်ခံကိုယ်စင်ခံနိုင်ရှိဖို့တဲ့စိတ်ခံနိုင်ရှိဖို့ရည်ရစိတ်ခံနိုင်ရှိဖို့ဆိုရင်တော့တရားပဲတတ်နိုင်တာပေါ့တရားများများလို့ပါတရားများများလို့ရင်သိခံနိုင်တဲ့စိတ်ဒီအကောင်းလာဒါကြောင့်ဘုန်းကြီးတို့တရားထုတ်တဲ့ခဏနာပြောတယ်တရားထုတ်တယ်ဆိုတာက ကိုယ်ခန္ဓာကို ကိုယ်စိတ်ကိုသိခံတာပါလို့အဓိကတော့ကိုယ်စိတ်ပါပဲကိုယ်စိတ်ကိုသိခံနိုင်ဘယ်သူမှမသိခံနိုင်တယ်ကိုယ်စိတ်ကိုသိမခံနိုင်ဘယ်သူမှသိမခံနိုင်နော်တရားထုတ်တယ်ဆိုတာက သူများကိုသိခါတော့မဟုတ်ဘူးကိုယ်ခန္ဓာကိုကိုယ်စိတ်ဒါတွေကိုသိခါတယ်တရားများများအထုတ်နိုင်လေလေကိုယ်စိတ်ကိုယ်ခန္ဓာကိုသိခါနိုင်လေလေပဲနော်ကိုကိုကိုသိခါနိုင်ဘယ်စုဘယ်စုသိခါနိုင်တယ်ဗျာဒါလေးမှတ်ထားအကြောင်းဘုန်းကြီးတို့တရားများများအထုတ်စေခြင်းတယ်တရားထုတ်မှဒီဘုန်းကြီးဒီလူဟာလောကနဲ့သာသာတာဖြစ်အောင်နေနိုင်တယ်။တရားမထုတ်တဲ့ပုဂ္ဂိုလ်တော့သူ့စိတ်ကြီးရပဲလေ။ သူစိတ်ကြပြည့်နေတော့ဘယ်သူနဲ့မှမတည့်ဘူးဗျအဲဒီပုဂ္ဂိုလ်မတည့်တဲ့ပုဂ္ဂိုလ်လိုက်ကြည့်လိုက်တရားနဲ့မနေတဲ့ပုဂ္ဂိုလ်ပဲဘုန်းကြီးဖြစ်လူဖြစ်ဖြစ်တရားနဲ့မနေတတ်တော့သူစိတ်သူ့လိုကြပြလိုက်လို့တော့ဘယ်နေရာမှအဆင်မပြေဘူးအဲ့ဒါမျိုးဖြစ်တော့ဒါကြောင့်မို့လောကဓာတ်နေလောကသဘာဝတွေကျုံလာရင်ခန္ဓာရှိအောင်မလုပ်အောင်လေတရားများများအထုကြိုက်တဲ့တရားလုပ်ပေါ့ဒီမှာတော့ဖရာတော့ ဘုရားကုံတော်ပွားဖို့ဘုရားကုံတော်ပွားရင်လောကဓာတ်ခန္ဓာရှိတယ်ဒါလေးမိန်သွားတယ်ပေါ့ဒါလေးတော်တော်ကောင်းတဲ့အချက်ပါနောက်ပြီးတော့ဘာဟောသွားလဲဆိုတော့နောက်တစ်ချက်ကတော့ဘုရားကုံတော်ကြီးကြက်ကြက်ပွားလာတဲ့ပုဂ္ဂိုလ်ကဘုရားနဲ့တူနေသလိုဖြစ်လာတယ်နဲ့ဘုရားရှင်နဲ့တူနေရသလိုစိတ်ထားဖြစ်လာတယ်ဒါလေးပြောသွားတယ်ဘာဖြစ်လို့လဲဘုရားကုံတော်ကြီးများများကြက်ကြက်ပွားနေရင်နော်ကိုက ဖះကိုနာဖះရှင်နဲ့ကိုနာမှာဖះရှိနေတယ်လို့လို့တမျိုးမြင်တယ်တချို့ကြတော့အဲ့ဒီလိုနဲ့ကြောင်းကံဖះတွေမသွားနိုင်ဘူးဗျာခုခေတ်ဆိုပိုဆိုးတော့ကြောင်းတို့ကတော့ဒီယောဂဆိုးတွေရှိတော့ဘဲမှမသွားရအိမ်ထဲမှာနေရဖြည်းဖြည်းနဲ့ကြောင်းတွေကနေဝေးလာတဲ့သဘောကြီးတယ်ဒါပေမဲ့ဘုန်းကြီးတို့ကဖះကုံတော်တွေပွားနေဖះရှင်နဲ့တူနေဖြစ်လာဖြစ်လာကိုကကြောင်းကံမသွားပေမဲ့လို့ ကြောင်းကံဖရာကိုရောက်နေတယ်လို့ဒီလိုအောင်းမိရတယ်နော်ကြောင်းကံဝေးပေမဲ့မဝေးဘူးပေါ့ဗျာဖရာကုံတော့ဘွားနေဖရာနဲ့နီးနေတယ်လို့ဒါဆိုလိုတာဒါကြောင့်ဓမ္မပဒတို့ဘာလို့ဒီနေရာမှာတိုက်ရိုက်ပြောတာလူတွေရတယ်ချမ်းသာနေဖရာတရားသတိမရဘူးတဲ့ဆင်းရဲဒုက္ခရောက်မှသတိရကြတယ်နော်ဆင်းရဲဒုက္ခရောက်ပြီဆိုရင်တော့အိမ်မှာဖရာပြေကတ်ကြတော့တာနော်အဲ့ဒါမျိုးမဟုတ်ဘူးနော် အမြဲမပြတ် ပွားနေရင်ပိုကောင်းတယ်ဆင်းရဲဒုက္ခရောက်လဲတက်တာတယ်ဆင်းရဲဒုက္ခရောက်မှဘုရားကုံတော်ပွားရင်ကြာတော်တော်နဲ့တရားမကာမိဘူးဗျပထမချမ်းသာနေခိုက်တာနဲ့ဘုရားတရားမမေ့နဲ့တကယ်လို့ချမ်းသာနေခိုက်တာမှအာကံနှိမ့်သွားရင်ဆင်းရဲဒုက္ခရောက်လာရင်ဘုရားတရားလောက်တိုင်းအခမ်းအသက်တာရယ်ပေါ့ဗျာဒါလေးမှတ်တာနော်နောက် နောက်တစ်ခုကကြပါလဲဆိုအဲ့ဒီလိုဘုရားနဲ့အတူနေရတယ်လို့စိတ်ဖြစ်လာပြီးနောက်ပိုင်းမှာဘာလေးတွေဖြစ်လာလဲဆိုတော့ဘုရားရှင်နဲ့ဒီထဲမှာတော့ပါတော့ဘုရားဘုရားစုပန်လို့တဲ့စိတ်တို့ပါလို့အဲ့ဒီပြောတာတယ်ပေါ့ ဒီမှာတော့ဘုန်းကြီးကဗာပြောချင်ပါလေဆိုဒီဘုရားရှင်ဘုရားရှင်အကုန်တော်တွေကြက်ကြပွားလာတဲ့ခါကျရင်သူ့တဏ္ဍမှာစိတ်လေးတွေကပါပြီဒုက္ခနောက်ကိုကြီးကဇေဒီအိမ်လိုဖြစ်လာတော့ဗျာပြောရင်အဲ့ဒီတိုင်းပဲပြောပါမယ်နော်ဇေဒီအခုဘုရားကုံတော်ပွားတဲ့ပုဂ္ဂိုလ်အဲ့ဒါခဏနာပြောပြတော့ဗောနော်ဘုရားကုံတော်ပွားတဲ့ပုဂ္ဂိုလ်ကဇေဒီအိမ်ကြီးလိုဖြစ်လာဇေဒီများသောအားဖြင့်ဘုန်းကြီးတော်ကရွှေတုံဘုရားတို့ကြိုက်ဒီယိုဘုရားတို့ဒါမျိုးပြောတယ်အဲ့ဒါကတော့ ဖရာအစစ်တော့မဟုတ်ဘူးဗျနော်ဇေဒီက၄မျိုးရှိတယ်ပေါ့နော်ဇေဒီ၄မျိုးဒါလေးမှတ်ထားမယ်နော်ဇေဒီယဇေဒီလို့ခေါ်တယ်ဇေဒီယဓာတုဇေဒီဖရာရှင်ရဲ့ဓာတ်တော်တွေကိုဌာပနာထားတာဖရာရှင်ဓာတ်တော်တွေကိုဓာတုဇေဒီလို့ခေါ်ပါတယ်ဓမ္မဇေဒီဆိုဘုရားရှင်ဟောကြားတာတွေတရားတော်တွေပေါ့နော်ပိဋကသုံးပါးနိက900တရားတော်တွေကဒါဓမ္မဇေဒီဩရိတဇေဒီဆိုဘုရားရှင်တက်တော်တင်ရှားဘုရားကိုရည်မှန်းပြီးတော့ ပုံတော်တွေထုထားတာတွေရုပ်တွေပုံတော်တွေဆွဲတာတွေဆင်းနူတော်တွေထုထားတယ်ဒါတွေကဥဒိတာစီတွေပရိဘောဂစီတွေတော့ဘုရားရှင်ရဲ့အသုံးဆောင်တယ်ဘုရားရှင်သုံးဆောင်ခဲ့တဲ့တပိတ်သင်္ကအစာကြီးပဲပေါ့လေဒါတွေကိုဒီဟာတွေကပရိဘောဂစီတွေအဲ့ဒီစီတွေ၄မျိုးကိုတွေ့ရွှေတကုံစီတွေတို့ကြိုက်ထျိုးစီတွေတို့ကအတွင်းထဲမှာဌာပနာထားအဲ့ဒီအတွင်းထဲမှာဌာပနာထားတယ်ဘုရားတတ်တော်တွေဆံတော်တွေဘုရားတရားတော်တွေ ဖရာယုတ်ပါဆင်းတော်တွေဖရာရှင်အသုံးဆောင်ပြဒါရီယာစီရီအစ်အပေါ်ကဖုံးအုပ်ထားတာကြီးကတော့ဒါတော့ဇီရီအိမ်ကြီးပဲနော်ဇီရီအိမ်ကြီးဒါပေမဲ့လို့ဘုန်းကြီးတို့ကဒီဇီရီအိမ်ကြီးကိုပဲရွှေတကုံဇီရီတော့ကြိုက်ထီယိုဇီရီတော့ရွှေစည်းကုံဇီရီတော့ဒါမျိုးတွေခေါ်ကြဘုရားရှင်ဂုံတော်တွေပွားနေတဲ့ခါကျတော့သူကဘာနဲ့ပွားရလဲသူတတိနဲ့ညာလဲပါတယ်တတိလဲပါတယ် အဲ့ဒါတွေကဘယ်မှာသွားဖြစ်လဲဆိုဒီနှလုံးသားမှာဖြစ်တယ်နှလုံးသားမှာထားပြီးပွားနှလုံးသားမှာတည်နော်မြင်သိစိတ်ဆိုရင်ဘုန်းကြီးတို့ကမျက်စိမှာဖြစ်တော့ပေါ့မျက်စိကနေမကြဘူးပေါ့ကြားသိစိတ်ဆိုနားမှာဖြစ်တယ်နားကနေမကြတော့အနန္တိစိတ်ဆိုနှာခေါင်းမှာနှာခေါင်းအနံ့ပြောက်သွားရင်ဘာမှမသိတော့ဘာနာမှမသိတော့စာသိစိတ်ရှားပြားမှာဖြစ်တယ်ရှားကွဲနေမယ် ရှားပြနေမသိဘူးထိသိစိတ်တစ်ခုလုံးမှာဖြစ်တယ်ကြာနဲ့အတွေးစိတ်ဒီလက်တစ်ဘက်လောက်ရှိတဲ့နှလုံးသားမှာလက်တစ်ဘက်လောက်ရှိတဲ့တည်တဲ့သွေးပေါ်မှာတည်မိဖြစ်တယ်အဲ့ဒီခုနတတိတို့ညံတို့ဆိုတာအဲ့ဒီပေါ်မှာတည်ဖြစ်တယ်ဒါကြောင့်မို့ဆရာတော်ဘုရားကြီးတွေကဇေဒီတဲမဲ့စာ ပြင်မမှာဇေဒီတဲမဲ့စာနှလုံးသားကိုဘုရားတည်ဆိုအဲ့ဒါကိုပြောတယ် ကိုဘုရားကုံတော်တွေပွားနေကိုတဏ္ဍာညာဈေးတွေအိမ်လိုဖြစ်နေကိုနှလုံးသားမှာဘုရားတည်ထားတယ်လို့ပြောဒါဘယ်တော့မှမပြောက်ပြင်မဲ့မှာတည်ထားတဲ့ဈေးတွေဆိုတာကကြီးညိုလေးဆောင်မရှိလို့လို့ပြောက်ွယ်သွားမှာပဲရုပ်ထုတွေရုပ်ပွားတွေဆိုတာလည်းကြီးညိုလေးဆောင်မရှိလို့လို့ပြောက်ွယ်သွားမှာဘုရားကုံတော်ပွားတဲ့ခါကျတော့ကိုနှလုံးသားမှာဈေးတွေတည်ထားတဲ့အတွက်ဒီခန္ဓာကိုယ်ကြီးကဈေးတွေအိမ်ကြီးလိုဖြစ်နေတာဈေးတွေအိမ်ကြီးလိုဖြစ်နေတဲ့ခါကျတော့ သူတော်ကောင်းတတ်တရားလာရောက်ပြီးစောက်ရှောက်ပူဇော်တာပေါ့ဗျာဒါကြောင့်မို့အနိတရားအမထုတ်ခင်ဝိပဿနာတရားတစ်ခုသုံးဖို့ကမ္မဋ္ဌာန်းတစ်ခုအထုတ်တဲ့ကမှာအနောက်ရှက်ကင်းအောင်ဘုရားကုံတော်ပွားတော့ဒါကိုခိုင်းတာပါဘုရားကုံတော်ကြကြပွားနေခန္ဓာကိုယ်ကြီးကစေတီအိမ်လိုဖြစ်နေတယ်စေတီအိမ်ဖြစ်တော့သူတော်ကောင်းတဲ့တရားရောက်လာပြီးစောက်ရှောက်တယ်သူတော်ကောင်းမဟုတ်တဲ့ပုဂ္ဂိုလ်တွေအဝေးထွက်သွားကြတယ်ပေါ့ဗျာဒါကြောင့်ဘုရားကုံတော်ပွားတယ် ဒါလေးလည်းမှတ်ထားနော်အဲဒီကိုဘုရားကုံတော်ကြက်ကြက်ပေါ်ရတဲ့အခါကျတော့ဘုန်းကြီးတို့ဘာဖြစ်လာလဲဆိုတော့အဲဒီမှာဘုရားဖြစ်လို့တဲ့စိတ်လေးတွေဖြစ်လာတယ်ဘုရားဖြစ်ခြင်းတဲ့စိတ်လေးတွေပေါ့နော်ကြက်ကြက်ပေါ်လာတယ်ဘုရားစုပါညင်တဲ့စိတ်တွေဖြစ်လာဘုရားကုံတော်ဒီအာယုံပြုရင်ကြီးညိုရင်ကြီးညိုရင်နဲ့ဘုရားဖြစ်ခြင်းတဲ့စိတ်ဖြစ်လာဘုရားစုပါညင်တဲ့စိတ်တွေအဲကြောင့်ဒီလိုဘုရားစုပါနေဆိုတာဒါပဲ ဘုရားကုံတော်ကြကြပွားရင်ဘုရားစုပန်ခြင်းစိတ်ပေါင်းပါဒါပေမဲ့ဘုန်းကြီးတို့ကကြံကြံပေးနေတာကတော့ဘုရားစုပန်ခြင်းဘုရားဖြစ်မဲ့ပါရမီတော်တွေလေ့လာမယ်ပါရမီအကျဉ်းက30အကျဉ်းကအဲအကျဉ်းက10ပါအကျဉ်းက30ဆုံးချင်းကြီး5ပါဒါတွေလေ့လာမယ်ဒီမာရမင်းကုန်းဆရာတော်ရေးတာမဟာဗုဒ္ဓဝင်အများကြီးပါပဲရေးထားကြတယ်ဒါတွေကိုတခြားလေ့လာဖို့ရေးကြည့်တယ်တခါတလေကျသူကဘုရားစုပန်တာပဲရှိတာပဲ နော်ဖះဖြစ်အောင်ကျင့်ရပါရမီဘာမှမသိဘူးဘုန်းကြီးတွေ့ဖို့ရတယ်ခေါ်လေးတွေကစားတယ်အဲ့လိုနဲ့သူကဖះစုပါမယ်ဆိုတော့တဲ့တောင်းနဲ့ထွက်တော့ဝိကြဘာလို့မှမသိဒီလိုနဲ့လူထွက်ကုန်တာတွေတွေ့ရတယ်။ဘုရားကတော့ကြကြပွားတယ်သူကဘာဖြစ်လဲလို့ဖះစုပညာနဲ့စိတ်တော်ဖြစ်လာတယ်ဒါလေးမှတ်တော့ဘုရားကတော့ကြကြပွားတဲ့ခါကျတကဘာဖြစ်လာပြန်လဲဆိုတော့ဖះရှင်ကို တိုက်ရိုက်မြင်တွေ့တယ်လို့ပေါ့နော်ဒါကြောင့်ဘုရားကတော့ကြက်ကြက်ပွားလာတဲ့ခါကျမပြတ်ပွားရင်ပွားရင်နဲ့ဘုရားဒီတွေ့ဘုရားယုံဘုရားတွေ့ရတာတို့ဘာလို့ဖြစ်လာချုပ်ဘုရားဖူးရတာတို့အတိတ်ဘဝတုန်းကဘုရားဖူးရင်လည်းကိုကပြန်တွေ့ရတတ်တယ်နော်အဲ့ဒါမျိုးကာရီလေးကြတမာရီအကောင်းပြီးတော့ဒီဘုရားတက်တော်ထင်ရှားဘုရားတွေလိုလည်းမြင်တတ်ပါတယ်တိတ်ဘဝမမြင်ခုပဲဘူး အဲတော့ဒါလေးပတ်သက်ဘုန်းကြီးတခုပြောချင်တာဗာလဲသူအတွေ့အကြုံလေးမှာအရင်တော့ဘုန်းကြီးတို့ဗမာပြည်မှာ69ခရင်းကရပြီးတဲ့နောက်နှစ်တိုင်းပြန်ဖြစ်ပါတယ်အဲဘုန်းကြီးတော်ရအေးကြီးတောက်တော့ဝယ်မပြီးသေးဘူးသူကိုယ်စားငါးကြမ်းမြန်မာသွားပြီးတော့နှစ်10တင်နာနေလောက်ပြီးတရားစခန်းနေဖွင့်ပေးအဲတောင်ကြီးမှာတငယ်ချင်းဘုန်းကြီးတစ်ပါးရှိတယ်အဲ့ဒီကိုလည်းသွားသွားလှဲပါတယ်တကယ်ကလေးတရားလေးပါလေးဟောပေးတယ်ပေါ့အဲဒီ ရားဟောပေးနေအကြောင်းကြီးဘုန်းကြီးကဘာလုပ်လဲဆိုဖောင်တော်ဘုရားတို့ဒီကတလေကုံလုံးဆရာတော်တို့အဲ့တော့ကုံလုံးဆရာတော်ရှိတော့လိုက်လိုက်ပို့တခါတော့ဘုန်းကြီးကနေသူ့ဒီဆရာတော်ကြီးလိုက်ပို့ပြောတာနဲ့အဲဘုန်းကြီးလည်းဒီကလူဆရာလေးတွေဆေးပစ္စည်းတွေယူသွားတယ်သူ့ဆရာနဲ့တင်ကန်းတဆောင်တောင်းပြီးတော့ကုံလုံးဆရာတော်ကြီးသွားခဲ့ဘူးပါဘုန်းကြီးဗာဒိဋ္ဌံခဲ့ဘူးလဲဆိုတော့ညာသောဆရာတော်ကြီးတွေက သင်္ကန်းတွေလှူမဲ့တမ်းမလို့တိတ်ပေါ်လာဘူးသင်္ကန်းရင်းစီကသင်္ကန်းကောင်းလေးတစ်စုံယူယူပြီးတော့လှူခံပြီးတော့ဟိုရောက်တော့ဘုန်းကြီးစစ်ပစ္စည်းတွေသင်္ကန်းကောင်းတွေရောလှူပါတယ်အဲဘုန်းကြီးဗာဒိဋ္ဌံလဲအကုန်လုံးဆရာတို့ရတကယ်ထူးခြားတဲ့ပုံကိုဖြစ်ရင်ငါသင်္ကန်းဝေယုံပါစေဆိုဘုန်းကြီးစိတ်ထဲကတောင်းတပြီးသွားတယ်ခုရောက်တော့ဘုန်းကြီးနဲ့သင်္ကန်းနဲ့ကပ်ပြီးဟာသင်္ကန်းထပြီးလဲတော့တာအဲ့လိုမျိုးအဲ့လိုမျိုးတခါကြောင်းတယ်အဲသူကအိမ်မှာဘုန်းကြီးခုပြောချင်တာပါလဲဆိုတော့ ရားရှင်ကိုဓာတ်ရိုက်မြင်ရတယ်လို့ဆေးဖြစ်ခြင်းဆရာတော်ကြီးကသူကဘုရားကုံတော်တော်တော်ပွားတဲ့အလေးထားရှိပုံရတယ်ပြီးတော့ကဘုန်းကြီးသင်္ကန်းလဲပြီးနောက်ပိုင်းမှာဘုန်းကြီးလူတဲ့သင်္ကန်းလဲပြီးနောက်ပိုင်းထိုင်တယ်ထိုင်ပြီးတော့ဘုန်းကြီးကဆေးပစ္စည်းလေးကတ်တယ်တပစ္စည်းလေးကဒီဆေးကဘယ်လိုအသုံးပြုရပါမလဲဘုရားရှောင်းရှောင်းပြီးတော့နောက်ပိုင်းမှာဆရာတော်ကြီးကသူ့ရဲ့လက်မလေးကိုဒီလိုလေးပုတ်တယ်ပုတ်ပြီးတော့ဘုန်းကြီးတဲ့ကင်လက်မလေးကြည့်ဖူးဖူးဖူးလက်မလေးပုတ်လိုက်တစ်ခါပုတ်လိုက်ရင်သူက ရုပ်ဘွားတစုပေါ်တယ်ခါကြလဲဇီဒီပုံလေးပေါ်တယ်ဒီလိုပုတ်လိုက်ပေါ်လိုက်ဒီလိုပုတ်လိုက်ဘုညာဘာစင်ဘာတော့ဟာလို့ဒါကတော့ဒီကလည်းသိယုံတာမဟုတ်ဘူးခွန်ကြီးချင်းချင်းဆိုဆရာတော်လည်းမအတင်းဆွဲပြီးကြည့်လိုက်အဲ့လိုကြည့်ပြန်တော့လည်းမတွေ့ဘူးကြည့်ရတာလည်းအဲ့လိုပါပဲခုနဘုရားကုံတော့ကြကြပါတော့သူ့စိတ်ထဲမှာဒီဟာကိုစိတ်ထဲတောင်းတရမြန်နဲ့ဒီမှာပေါ်လာတဲ့ပုံကြီးဒါပြောချင်တာဒါက ဘုရားကုံတော်ပွားတဲ့အတွက်ဘုရားရှင်သူကတော့ပုံတော်လေးတွေရုပ်ပွားလေးတွေဓာတ်ရိုက်ဟုတ်လားအာယုံပြုရနေပေါ်တဲ့သဘောရှိတယ်ပေါ့ဒါလေးပြောချင်တော့ဒါဘုရားကုံတော်ပွားတဲ့အကျိုးတွေနောက်ဘုရားကုံတော်ပွားတဲ့ပုဂ္ဂိုလ်ကအရှက်ကြောက်တရားတွေထင်ရှားဖြစ်ပေါ်လာတယ်နော်ဒါသိရေးကြည့်တယ်ဗျာလောကမှာအရှက်တရားအကြောက်တရားရှိမှမကောင်းတာတော့မှ ပြောရမှရှက်မယ်မကောင်းတာတွေ့ရမယ်ရှက်တတ်မှ မကောင်းတာတော့မှပြောမှတွေ့တယ်ကြောက်တတ်မှလောကကြီးလူတွေဟာအေးချမ်းသာရတဲ့ဘဝနေနိုင်တယ်နော်ဒါကြောင့်ဗုဒ္ဓအရှက်တရားအကြောက်တရားကလောကကိုဆောက်ရှောက်တဲ့တရားလောကပါလာတရားလို့မိတ်တာဘုန်းကြီးတို့အရှက်တရားတွေအကြောက်တရားတွေကင်းလာရင်ဝှချင်လို့ဝတ်မယ်စားချင်လို့စားမယ်တောက်ချင်လို့တောက်မယ်မကောင်းတာအဲ့ဒီအရှက်တရားအကြောက်တရားတွေကင်းလာပါပြီမကောင်းတာလုပ်ဖို့ပြောဖို့ဝင်မလေးတော့ဘူးဗျ မကောင်းတာလုပ်ရင်းပြောရင်းနဲ့နော်အကောင်းထင်ပြီးတော့ပို့ပြီးရေရဲတင်းတင်းလှုပ်ဖြစ်တယ်ပြောဖြစ်တယ်အဲ့ဒီလိုဖြစ်လာရင်ဒီလောကကြီးဟာမငြိမ်းချတော့ဘူးဗျာပူပန်းလာဒါကြောင့်ဒီနေ့ကမ္ဘာလောကကြီးလိုက်ကြည့်လိုက်ပေါ့မကောင်းတာသူကလှုပ်ဖို့ပြောဖို့ဝင်မလေးတော့ဝင်မလေးတဲ့နောက်ဆက်တွေကအဲ့လိုမျိုးတွေဖြစ်လာဘယ်နေရာမှာမချမ်းသာအောင် နေရာထက်အမျိုးတွေဖြစ်လာ အရှက်ကြောက်မရှိတဲ့လူတွေဟာနော်ဘာဖြစ်လာလဲဆိုအိုးဘာသာကြလူမျိုးကြသူတတ်ရမယ်ဖြက်စီရမယ်နော်ဒီလိုလုပ်ရင်ကောင်းတယ်ဒါမျိုးတွေဖြစ်လာအဲ့တော့သူ့တကိုယ်တအဲ့လိုနဲ့လဲနေတာပေါ့သူကနိုင်တော့သူကတကိုယ်ကနိုင်တော့ဘယ်တော့မှမပြီးတော့အဲ့တော့လောကကြီးကမငြိမ်ချမ်းတော့ဘူးဗျာအဲ့မှာပြက်စီးတော့တာဘုန်းကြီးတို့တခြားမကြည့်နဲ့လေတိဋ္ဌံလောကကိုကြည့်လိုက်တိဋ္ဌံကဘာကြီးကြည့်လိုက်ကြည့်တဲ့ပုဂ္ဂိုလ်ငယ်တဲ့ပုဂ္ဂိုလ်ညှင်းဆဲတာနှိပ်စက်တာ ငါငါချင်းစားမယ်မွေမွေချင်းအချင်းချင်းကိုစားတာလေကျန်တဲ့ပုဂ္ဂိုလ်ဆိုပြောစရာမလိုထိဆံဘွားမှာဖိမေဆိုလည်းမရှိကြုံတယ်လို့ပြောပါတာလေဒါကြောင့်သူတို့ကဘာမှာဘယ်တော့မှမေးချမ်းကြီးတဲ့ပုဂ္ဂိုလ်ငယ်တဲ့ပုဂ္ဂိုလ်နိုင်တဲ့ပုဂ္ဂိုလ်စားပြစားပြလိုက်တောက်ပြလိုက်တာထိဆံလောကမှာဘယ်တလိဆံလောကမှာငြိမ်ချမ်းချမ်းမနေရအောင်လူတွေလည်းဒီတိုင်းပဲရှက်ကြောက်တရားတွေမရှိလားဒီကဘာကြီးကဘယ်တော့မှငြိမ်ချမ်းမှုမရှိနိုင် လောကကြီးပျက်စီးလာတော့အရှိတ်တရားအကြောက်တရားတွေဘုန်းကြီးတို့တဏ္ဍာမှာလူတိုင်းတဏ္ဍာမှာများများတီးလောင် လုပ်ပြရမယ်အခုတရားတွေသင်ကြတယ်တရားတွေအထုတ်ကြဒါပဲကိုယ်တဏ္ဍာမှာဒီရှက်တရားအကြောက်တရားတွေများများဖြစ်တောင်လို့ဒီလို လုပ်တဲ့ပုံကိုလည်းဘုန်းကြီးတို့အားပေးဖို့လိုတယ်ဘုန်းကြီးသင်တန်းတက်မှာမဟုတ်ဒီလိုကောင်းတာတွေလုပ်တဲ့ပုံကိုအားပေးရမယ်သင်ရမယ်နာယူရမယ်အားပေးရမယ်စနေနေ့ကျသင်နေတဲ့ပုံကို ဒီလိုပုံကိုယ်တွေများများပေါ်လာရင်သင်္นานတက်တဲ့ပုံကိုယ်တွေများများပေါ်လာမယ်တရားထုတ်တဲ့ပုံကိုယ်တွေများများပေါ်လာရင်ခုနရှက်တရားကြောက်တရားတွေလို့လို့ကိန်းလာမှာပဲအဲ့တော့စိတ်ကောင်းနှလုံးကောင်းတွေဝင်လာမှာပဲနော်နော်ရှက်တရားကြောက်တရားရှိတဲ့ပုံကဒီလောကအကျိုးပဲဆောင်းဆောင်းဓမ္မအကျိုးပဲဆောင်းဆောင်းဘယ်နေရာပဲဆောင်းဆောင်းပေါ့လေသူကအကောင်းတာကောင်းတာပဲလုပ်ဖြစ်တော့ကောင်းတဲ့နေရာပဲလုပ်ဖြစ်တာနော် မကောင်းတာလုပ်အောင်မရှေ့အောင်မှာဆိုတော့ကောင်းတဲ့နီလန်းနဲ့စနစ်တကျသွားတော့အဲ့လိုလောက်တာဒါကြောင့်မို့ရှက်တရားအကြောက်တရားလည်းတိတ်ရေးကြီးတယ်ဒါဘုရားကုံတော့ပွားရင်ဒီရှက်တရားအကြောက်တရားကိုယ့်ဟာတဏ္ဍာမအလိုလိုဖြစ်လာတာဘုရားကုံတော့မပွားရင်တော့ရှက်တရားအကြောက်တရားမဲ့သွားတယ်ဆိုတဲ့အိဗယ်ပဲပြောင်းပြန်ပြလိုက်ဒီဘုရားကုံတော့ပွားရင်ကြောင့်ခုနလိုပိဋိပတ်တိလေးတွေကိုအနေစာဒုက္ခအနာတ္တရှုမှရင်လည်းဝိပဿနာ ရှုရင်းနဲ့မညာဖွညာရနိုင်တယ်။ဒုံကိုပိဋိပတ်တိတို့ရဲ့မိယာပေါ့နော်။မိယာဖြစ်တဲ့ယုံ nant တရားတွေဒါတွေကိုဝိပဿနာရှုရင်လည်းပဲမညာဖွညာရနိုင်တယ်။အဲ့လိုမညာဖွညာမရသည့်တိုင်မှာဘုန်းကြီးတို့သူဂတိဘုံဘွားရောက်နိုင်တယ်။အများကြီးပေါ့ဗျာဘုရားလက်ထက်ကလင်းတို့သော900တို့ဒါဘုရားတရားတို့ကြားနာပြီးသူဂတိဘုံဘွားရောက်။နောက် ဖားလေးတစ်ကောင်ပေါ့နော်ဖရာတရားဟောနေတယ်သူကလည်းဖရာတရားတန်ကိုဖရာတရားတန်မှတော့မသိပါဘူးလင်းတို့သား900ဆိုလဲဒီတိုင်းပဲတရားတန်မှတော့မသိပါဘူးဒီတန်ကိုနားထောင်ရင်းနဲ့ပဲဒီကောင်းတဲ့ပုံပွားရောက်ပြီးနောက်ဆုံးဘိဓမ္မာတရားတွေအရင်ဆုံးနားရတဲ့ပွားရောက်ဖားလေးတစ်ကောင်ဆိုဖရာတရားဟောတာနားဆိုင်တယ်အဲ့တော့နွားကျောင်းသားတယောက်ကသူ့ပုံမှာဒုံးနဲ့ထောက်ပြီးနားနေတော့သူသေရှာတယ်ဒီတော့ဒီကောင်းတဲ့ပုံပွားရောက်သွားတာပဲနော်ဒီ ဘုရားကုံတော့ဘုရားတရားတော့အာယုပြုနေမယ်ဒါဘုရားဘုရားဆိုတာလည်းကောင်းကောင်းမသိဘူးလေတရားဆိုကောင်းကောင်းမသိတဲ့တိရိစ္ဆာန်တွေတော့ကောင်းတဲ့ဘဝဘဝရောက်လူသားတွေဆိုပြောစရာမလိုဘူးပေါ့ခုလိုစနစ်တကျနဲ့ဘွားလို့မညာဖုံညာမရသည့်အတိုင်းမှာကောင်းတဲ့ဘဝဘဝရောက်နိုင်ပါတယ်ဒါဝိသုဒ္ဓိမကပြောတဲ့အကျိုးတွေပေါ့နော်အဲတော့ဘုန်းကြီးတို့ဒီစာပေမှာလာတဲ့အကျိုးကိုပြောပါ နောက်နောက်ကြတော့ခွန်ကြီးတို့ဘာပြောကျင်သေးလဲဆိုဒီလောကဆရာတော်ကြီးတွေကနေမိတ်ထားတဲ့သဘောအဲ့ဒီအလေးလည်းပြောကျင်တယ်နော်သူတွေကဒီလောကကြီးကလည်းပြောမှသူကလည်းသဘောကျတော့ဘုန်းကြီးတို့ဒီမှာခေါင်းစည်းပေးထားတာနော်ဘုရားကုံတော်မှာခုနကဒါကတော့ဘုရားကုံတော်ပွားများရင်ကျိုးဆိုတာဒါစာပေမှာလာတဲ့ဤပေါ့လောကဤဆိုတာလောကဆရာတော်ကြီးတွေမိတ်သွားတဲ့ဤပေါ့လောကဤလို့ခေါ်တယ် လောကအနေကြပါလဲဆိုတော့ခုနကတော့စနစ်ကြပါဘာပွိုင်းဘာပွိုင်းဒီလိုရတာလောကနေရဒီတော့ရေးမထားပါဘူးကိုယ့်ကိုယ်ပဲမှတ်ပါနော် EDP တော့ဘကွာဆိုရင်မတော့ဘကွာ EDP အရဟံအရဟံခုံတော်ပွားရင်ဘာကျိုးရလဲဘုံကျက်တွေတိုးတက်တယ်ဒါတော့ကကျိုးပဲနော်ဘုံကြီးရင်ကျက်တွေကြီးဘုံဘုံကံကျက်တွေတိုးတက်ခြင်းနော်ကျက်တွေမင်္ဂလာရှိခြင်းဘုံကံရှိခြင်း ဘာလို့အောင်လဲဘုရားကုံတော်အရဟံကုံတော်ပွားတဲ့နောက်တမ္မာတမ္ဗုဒ္ဓကုံတော်နော်တမ္မာတမ္ဗုဒ္ဓကုံတော်ဆိုတာကတော့သောကွာဤတိပိတမ္မာတမ္ဗုဒ္ဓဒီတမ္မာတမ္ဗုဒ္ဓကုံတော်ပွားအကြံဉာဏ်ကောင်းစေတယ်သုံးဖို့ပညာဉာဏ်တွေဖြစ်စေတယ်ပညာဉာဏ်ဇာမွေးသမားတွေကောင်းတယ်ပေါ့လူငယ်တွေကောင်းတယ်ဒါမျိုးတွေပြောတယ်ဉာဏ်ပညာတွေထက်မြက်စေတယ်ပေါ့ဗျာနောက် ဝိဇာဆရဏတမန်တော်သောပဂာယိတိပိဝိဇာနာတမန်တော်ဒါပွားများရင်တော့ကိုကောင်းတဲ့အကြံစီမှန်သမျှအောင်မြင်တယ်နော်မကောင်းတာတွေရောက်ကြံစီလို့မရဘူးကောင်းတဲ့အကြံစီပဲနော်မကောင်းတာကြံစီမအောင်မြင်ဘူးလို့ထားလို့လို့မရနောက်တစ်ခုကသောပဂာယိတိပိသူကတော်ကိုပြောစမြစကားတွေအောင်မြင်စေတယ်ခီးသွားလာမှုတွေစင်ပြေစေတယ်။ဒါဘုန်းကြီးဒီနေ့ကဆင်မှုသွားရင်လည်းဓမ္မလေးတယောက်ကသူ မဲပေါက်တယ်ပေါ့ဒီကောကလည်းသူကဒီမှာခဏနာရောက်ဘူးတော့ပြီးဗီဇာတက်တန်းကြောင်နေဘူးလားအဲ့ဒါနဲ့သွားညိနေတယ်နဘုန်းကြီးနဲ့တွေ့တော့အေးအဲ့ဒါဆိုရင်တော့ကွာလို့ခါလို့ကကမ္မတန်ဘုန်းကြီးဆိုတော့ဖះနီးကြပဲဘုန်းကြီးပြောမယ်သူကတော့ကုံတော့ပွားကွာလို့သူကတော့ကောင်းသောစကားဆိုတော်မူတာတော့မြတ်စွာဘုရားဒါပွားကွာလို့အပြီးမှဒီတန်ရုံးနဲ့ပိတ္တာပို့ပြီးတော့အင်တာဗျူးဝင်ပေါ်လို့ အဲ့နဲ့အောင်သွားတယ်။နောက်မေဃလာကဏိကြလည်းမင်းသူကတော့ကောင်းသောနိဗ္ဗာန်သို့ကြွားတော်မူသောမြတ်စွာဘုရားအဲ့ဒါဘွားမေဃမှာဆောက်ရှောက်တဲ့နတ်တွေကိုမေတ္တာပို့အဲသူအောင်မြင်လာတယ်ပေါ့အောင်မြင်လာဒီမှာအိမ်တွေတော့ဆုံးကပ်ဖြစ်တော့ဘုန်းကြီးကိုရှောက်တယ်အဲဆရာတော်ခက်လက်တိုင်လုပ်ဖြစ်တော့ဒီလိုမဟုတ်လေသူကအကျိုးလေးတွေမျှော်ပြီးမှပြောမှလုပ်ချင်တာဒါကြောင့်ဘုန်းကြီးကဒါကိုပြောရတယ်နော်နော်လောကဝိတုဟောတချို့ကလေးတွေတိတ် အောင်မြင်ကြော်ကြားခြင်းတော့အဆိုးတော်ဖြစ်ခြင်းနဲ့ရုပ်ခြင်းမင်းသမီးဖြစ်ခြင်းနဲ့အောင်မြင်သိထင်ရှားကြော်ကြားရင်တော့လောကဝိတုပွားမယ်တဲ့တော့ကဣတိပိလောကဝိတုပေါ့နောက်ပြီးတော့အနုတ္တဗုဒ္ဓတာဓမ္မတာတွေထိကြဘယ်လိုပွားမှာလဲလို့တော့ကဣတိပိအနုတ္တဗုဒ္ဓတာဓမ္မတာတွေထိနော်ကိုယ်နိဗ္ဗာန်ညီမှာကြံထမ်းတဲ့တရိษံစိုးတွေရှိမယ်လူစိုးတွေရှိမယ် လက်ဆိုးတွေရှိမယ်ဆိုဒါပွားတယ်ဒါဆိုသူတို့ကကိုယ်မနှောက်ရှက်မနှိပ်ရှက်ဘူးနော်ဆိုဝါကြံထန်နဲ့ရိုက်ဆိုင်နဲ့ဒိဋ္ဌိတွေလူတွေနတ်တွေလူဆိုးသခိုးတွေဒါတွေပေါ်များတဲ့နေရာမျိုးဆိုရင်တော့တောဘဂာဤဒီပိနှုတ်တော်ဘုရိတာဓမ္မဒါတွေဒါပွားပါနောက်သောဘဂာဤဒီပိတ္ထာရိယမနုဿာနံဒါကြပါလေဆိုတော့သူတို့ဘာရဲ့အလိုဆန္ဒကို ဖြည့်ဆွမ်းကူညီနိုင်တယ်ကိုကသူတို့ဘာလုပ်ငန်းကိစ္စတွေကိုလူမှုရေးကိစ္စဆောင်ရွက်နေတဲ့ပုံကိုယ်တွေပေါ့ဗျာဒီလိုပုံကိုယ်များကြတော့ဒီတတ်ထာတွေကမလုပ်တာတော့ဘွားတဲ့နေဘာဖြစ်လို့လဲဆိုတော့လူမှုကိုလုပ်တဲ့လူမှုရေးလုပ်ငန်းတွေအောင်မြင်တယ်လို့ဆိုပါတယ်နောက်သောဘဂာကြီးဒီဗုဒ္ဓဗုဒ္ဓကြပါလဲဆိုတော့ဟိုအရာရာကို ကြံစပြီးတော့သိနိုင်တယ်ဟောဒါဆိုဘာဖြစ်နိုင်လဲလုပ်ငန်းတစ်ခုလုပ်တဲ့ကဒါလည်းကောင်းတာပဲကြိုတင်ကြံစပြီးတွေးတောပြီးသိနိုင်ပေါ့အရာရာမှန်ဆသိနိုင်နော်ဘုရောပွားတဲ့ပုဂ္ဂိုလ်ကိုကဒီပြဿနာတစ်ခုခုခက်ခဲကြုံလာပြီးဒါဘုရောလေးပွားပွားလိုက်တဲ့အခါမှာကိုဘာလုပ်ရမလဲဆိုတာလေးအသိဉာဏ်လေးတွေဖြစ်ပေါ်လာတယ်ဒါမျိုးဆိုလို့တယ်တော့ဒုက္ခကြီးဘဂဝါတဲ့အဲ့ဒီဘဂဝါကိုပွားများထိုင်တော့ ကိုပြိုင်ပဲတရားကိုမပြိုင်ဘူးတဲ့ကိုရိုသေးလေးစားတဲ့အရှင်ရောက်နေမယ်ဒါတော့လောကကျိုးပေါ့နော်ဘုန်းကြီးဒီနေ့ဂုံတော်ဆွမ်းနဲ့မိဖုရားစောလုံးဆိုတာဒါလေးပြောဖို့နော်အခုတော့6နိုင်ထုတ်သွားပြီအဲနောက်တစ်ပတ်မှပြောရမယ်နော်ဒီနေ့ဟောပြောဆိုဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်